2021ခုနှစ်မတ်လ23ရက်စနေနေ့ဆန်ဖရန်စစ္စကိုချိန်ပေါ့တရားဝါဒကမ္မရာတရားဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း133ပြိဿသမုပ္ပါတရားတော်ကိုသင်ကြားပေးမှာဖြစ်ပါတယ်အဲဒီနေ့သင်္ဍစာကြမယ်နော် သင်္นานစာတော့မနေ့ကရှင်အနန္ဒအတွက်ကပြိဿသမုပ္ပါတရားတွေကိုလွယ်ကူးနေတယ်။ဘာဖြစ်လို့လဲဆိုတော့သောတာပန်ဖြစ်နေလို့ရှင်အနန္ဒသောတာပန်ဖြစ်ကြောင်းရှင်အနန္ဒကိုလိုမြတ်ကိုယ်တိုင်သူကိုယ်တိုင်ပြောခဲ့တာရှိပါတယ်။အဲ့မှာဘယ်မှာပါလဲဆိုဘုန်းကြီးတို့ခန္ဓာဝကတန်ယုတ်ထေရတန်ယုတ်တဏိကေပေါ့ဗျာခန္ဓာဝကတောင်းတဏိကေထေရဝက်အနန္ဒတုံမှာ ရှင်အနန္ဒကိုယ်တိုင်ပြောသွားတဲ့အနန္တသုတ်ဆိုရှိပါတယ်။ရသော်ဗျာတောတိမြို့စေတုံအကြောင်းမှာတရင်သုံးနေတဲ့အချိန်ရှင်အနန္ဒကရဟန်းတော်များကိုသူသောတာပန်ဖြစ်ခဲ့တဲ့အကြောင်းကိုပြန်ပြောပြထားပါတယ်။ဘုရားလက်ထက်ကမှာပုံနာကနှစ်ပါးရှိတာပေါ့နော်အရှင်ပုံနာနှစ်ပါးရှိတယ်။ဟိုခက်ခဲတဲ့ကြမ်းထမ်းတဲ့ရတ္တိတာသူရတ္တိတာကိုသာနာပြုတဲ့ရှင်ပုံနာက တပါပေါ့နောက်ခုရှင်အနန္ဒရဲ့ဆရာရှင်ပုံနာတပါရှင်အနန္ဒရဲ့ဆရာကျတော့ဓမ္မခရိကဣတိရေပေါ်လာဘာလို့မန္ဒာနီပုံနေမှာရတာပေါ့ဗျာကပိလိမျိုးသားဖြစ်တယ်သူကဘယ်သူနဲ့ဆက်ဆက်လဲဆိုဘုန်းကြီးတို့ဓမ္မစကြာတရားနာတဲ့ပုံကိုယ်တွေထဲမှာရှင်ကုဏ္ဏညာပါတယ်ဒီမန္ဒာနီပုံနေတော့ မန္တဏီပုံနိမယတာရှင်ပုံနာကအဲ့ဒီရှင်ကုန်းနေညရတူတော်တယ်ပေါ့နော်အမြဲတမ်းထက်မြက်တယ်ထူးချွန်တယ်ဒီရှင်ပုံနာတရားတွေနာပြီးတော့ဒီရှင်ပုံနာဒီဓမ္မဂရိကဣရိတဲ့ဘွဲရတာပေါ့ဒီရှင်ပုံနာတရားတွေကိုနာပြီးတော့သောတော်ဘာဖြစ်ကြောင်းခုလိုပြောပါရဟန်းတော်များတို့တဲ့ငါတို့ကဒီရှင်ပုံနာတို့အလွန်ကျေးဇူးများပါပြီတဲ့အလွန်ကျေးဇူးများတာ ဘာဖြစ်လို့လဲဆိုတို့ဒါနာဘောင်ဝင်ကားစားရဟန်းငယ်များအတွက်ဒီရှင်ဘုံနာမတရားအင်တာအကိုရတာရှင်ဘုံနာတရားတော်ကိုတို့အတွက်အသေးစိတ်ရှင်းပြတာနာယူခဲ့ရတယ်အဲ့ဒီတရားမြတ်တွေဟိုဘယ်လိုဟောခဲ့လဲအသေးစိတ်နော်ဘာဟောခဲ့လဲဆိုတော့ဥပါရယအောက်သောအနန္တအတ္တမိတိဟောတိ နောအနုပါဒာယဒါကတော့ဒီကြောင့်ပေါ့ပါဠိစကားလဲရာဟုနာဝရှေအောင်ဘုန်းကြီးရုပ်ပြတော့ဒီကတော့ဒီတရားတွေခြေခံပြောတယ်သိဖို့ပါငါဆိုတဲ့အတွေးငါဆိုတဲ့အဆွဲဟာတစုံတစ်ခုကိုမိပြီးဖြစ်လာအဲ့ဒီအမိမရှိဘဲနဲ့အစွမ်းမရှိဘဲနဲ့ဒီငါဆိုတဲ့အတွေးကမဖြစ်ပါဘူးလောကလူတွေကငါဆိုတဲ့အတွေးငါဆိုတဲ့အတွေးငါအတ္တကောင်ဆိုတဲ့အတွေးဟာ အကြောင်းမဖြစ်ဘဲနဲ့အကြောင်းမရှိဘဲနဲ့စွဲစရာအကြောင်းမရှိဘဲနဲ့မဖြစ်ဘူးစွဲစရာအကြောင်းဖြစ်လို့ဖြစ်တာငါဆိုတဲ့ငါအတ္တကောင်ဝိညာဉ်ကောင်ဆိုတဲ့အတွေ့အဘာကိုမိပြုဖြစ်တယ်လဲဆိုတော့ဒီခန္ဓာ၅ပါးမိပြုဖြစ်တာဒီရုပ်ခန္ဓာကိုယ်ကြီးကိုဝေဒနာကိုမိပြုလည်းဖြစ်တာမှတ်သားမှု ပညာငါမှတ်လို့ငါကအမှတ်ပညာကောင်းတယ်ဒီလိုလဲဆွဲဖြတ်တယ်ပြီးတော့ဒီမှတ်သားမှုသင်္ခါရတရားတွေစိတ်ကိုပြုပြင်တတ်တဲ့ခြေလဲတတ်တဲ့စေတသိက်တွေပေါ့ဗျာသင်္ခါရဆိုဝိညာဉ်တင်ညာမှာကျွင်းတဲ့စေတသိက်တွေငါလုံးလဝရိယကောင်းတယ်ဒါငါစိတ်ပဲအချုံးပြောရရင်ဒီခန္ဓာ၅ပါးကို အကြောင်းပြုပြီးအစွဲပြုပြီးတော့ငါဆိုတဲ့အတွေ့ကိုဖြစ်တယ်ဒီခန္ဓာ၅ပါးပဲလူလူရပါထင်တယ်ဘုရားတို့တရားမမှတ်တဲ့ပုံကိုယ်ကြီးကငါပဲသူပဲဒီလိုထင်တာဟုတ်ဗျာဒီခန္ဓာကငါလို့ထင်တဲ့အတွေ့ဟာမာနအတွေ့ပေါ့ဗျာဒီခန္ဓာငါပါငါဒီခန္ဓာကြီးကငါဒီခန္ဓာငါငါဥစ္စာဒီလိုထင်တာဒါကတော့ တဏှာတွေတွေ့တာပေါ့ဗျာဒီခန္ဓာဝေယငါပဲသူပဲယောက်ျားပဲမိန်းမပဲမျိုးသမီးပဲမျိုးသားပဲဒီလိုတွေ့တာကြတော့ဗာလဲမာဒိဋ္ဌိတွေတွေ့တာပေါ့ဗျာအဲ့ဒါကိုသူကဥပမာဥပမေယလေးနဲ့ရှင်းပြတာပေါ့ဗျာဘယ်လိုရှင်းပြလဲဆိုတော့ဟိုလူငယ်တွေလူရွယ်တွေပေါ့ဗျာသူတို့ကတော့ခန္ဓာကိုယ်လှဖို့အတွက်ဘာလို့ကြလဲအလှပြင်းနေပြင်ပြီးတော့မှန်ကြည့်တယ်ပေါ့ မှန်တဲ့ကြည့်ပြီးတော့ကိုယ့်ရဲ့မျက်နှာလေးအပြစ်ကင်းမကင်းကြည့်တော့ဒီလိုကြည့်လိုက်တဲ့အခါကျတော့မျက်နှာပြင်မှာမျက်နှာဖယ်သွားမှန်တဲ့ကြည့်မှန်တဲ့မှာကိုယ်မျက်နှာရဲ့ကပေါ်တာပေါ့ဗျာအဲ့ဒီပေါ်တဲ့အခါမှာမှန်ဆိုတဲ့အရာမိမှဒီကိုယ်မျက်နှာရဲ့ကပေါ်တာပါမှန်မရှိမပေါ်ပါဘူးအဲ့ဒီဥပမာပေးတာငါဆိုတဲ့အတွေ့ငါဆိုတဲ့ငါဥစ္စာဆိုတဲ့အတွေ့ ငါကောင်အတ္တကောင်တွေတွေ့ရမိမိတဏ္ဍာမှာရှိနေတဲ့ရုပ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးယုံနာတရားပေါ်မှာမိပြီးဖြစ်ပေါ်လာတာအဲ့လိုရှင်းပြတယ်အဲ့လိုရှင်းပြပြီးသူကဖြည်းဖြည်းချင်းပေါ့ဗျာဒီကတော့ငါဆိုပြုတ်သွားရှုခိုင်းလာပါပဲเนาะဒီယုံနာပေါ်မှာပဲဖြစ်နေတာကိုဒါကိုငါဆိုပြုတ်ရှုခိုင်းတာပြီးတော့ဗာဆက်မေးလဲဆိုဒီယုံနာတရားတွေတစ်ခုချင်းမေးတယ် ဒီယုတ်ကမြဲသလားမမြဲသလားဒါမျိုးမေးတော့မမြဲပါဗျာမမြဲတဲ့တရားဟာဆင်းရဲသလားချမ်းသာသလားဆင်းရဲပါဗျာဒါမျိုးအဲ့ဒီမမြဲဆင်းရဲတဲ့တရားတွေပေါ်မှာငါဥစ္စာငါငါဆိုတဲ့အတွေ့ငါဥစ္စာဆိုတဲ့အတွေ့ငါအတ္တကောင်တဲ့အတွေ့ကိုပျောက်တော့ဝိပဿနာရှုခိုင်းတာပဲဉာဏ်နဲ့မြောင်ရှုခိုင်းတာပဲ ဉာဏ်နဲ့မြင်အောင်ရှုသွားရင်ရုပ်ဘယ်လိုရှုရလဲရုပ်တဘာဝနာမ်တဘာမြင်အောင်ရှုရတော့ဗျာရုပ်တဘာဝမြင်သွားရင်နာမ်တဘာဝမြင်သွားရင်ဒီပုံမှာကဟုတ်လားငါအတွေ့အကြုံအထိုက်လျောက်ကွာလာနိုင်မယ်ဒီရုပ်တဘာနာမ်တဘာဝတွေမြင်ပြီးတော့နောက်တော့ကြောင်းကျိုးတဘာဝတွေမြင်အောင်ရှုရတော့ကြောင်းကျိုးတဘာဝတွေမြင်အောင်ရုပ်နာမ်တွေဒီရုပ်နာမ်တဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ ယုံနာတဘာဝတွေပဲလို့ဒီလိုသဘောပေါက်လာတယ်ဒီလိုသဘောပေါက်လာရင်ဒီဘောမှာလည်းခုနကငါဆိုလဲအတွေးတို့ငါဥစ္စာဆိုလဲအတွေးတို့ငါကောင်အတ္တကောင်တွေးဆိုတာမျိုးဖြည်းဖြည်းချင်းဖြည်းဖြည်းချင်းကွာလာနိုင်မယ်နဲလာနိုင်မယ်အဲ့ဒီအနေတဆင့်တက်ပြီးကြောင်းကျုပ်ဆက်ဆက်ဖြစ်နေယုံနာတရားတွေရဲ့အနေစာသဘောဒုက္ခသဘောအနတ္တသဘောတောင်းမြောင်ရှုရတော့ဗျာရှုရင်းရှုရင်းနဲ့ဝိပဿနာဉာဏ်နဲ့ဆင်းမြင့်တက်လာတယ် မြင်တက်လာဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်လာတဲ့အခါကျဘာဖြစ်လဲဒီယုံ nant တရားတွေပေါ်မှာတတ်မှတ်မှုထွတ်တတ်မှုကင်းသွားမယ်နော်ဒီပေါ်မှာအမှန်တိုင်းမြင်လာရင်တော့တို့တော့ညီငွေတာတို့စိတ်ပြတ်တာတို့ဒါတွေဖြစ်လာတော့ဗောဗျာညီငွေတာစိတ်ပြတ်တာဖြစ်လာတဲ့အခါမှာအဲ့ဒီကနေတဆင့်တက်ပြီးတော့ဒါတွေကလွတ်မြောက်အထောက်တော့အဲ့ဒီမှာတော့သူကဘလောက်ဒီခိုင်းလဲဆိုဒီယုတ်တရားပေါ်မှာလည်း ခါရင်ပြောနေကြတဲ့ဟောနေကြတရားတွေကိုပြန်ပို့ပြီးတော့အနတ္တလက္ခဏာသုတ်တိုင်းပါပဲဒီယုတ်တရားပေါ်မှာခုနယုတ်တဘာဝနာမ်တဘာဝမြောင်ရှုတဲ့နေရာမှာ အတိတ်နာက ကာလ၃ပါးအနေနဲ့လည်းရှုနိုင်တယ်အဲ့မှာဘုရားရှင်ပုံနာဟောတာအစ္ဆဒဗိဒာအနေနဲ့လည်းရှုနိုင်တယ်တခုဆို ရှုရင်လုံလောက်တယ်နော်ကိုယ်ကာလအနေနဲ့ရှုမလားပစ္စုပန်ဒိဋ္ဌနာကကာလ၃ပါးအနေနဲ့ရှုမလားအစ္ဆဒဗိဒာအနေနဲ့ရှုမလားကြာရရှုပေါ့ ဟိုကာလသုံးပါးအနေနဲ့ရှုတဲ့နေရာမှာဒီနေရာမှာပြောစရာရှိတာတချို့ကပစ္စုပန်ကာလရဲ့ရှုနေများတယ်မနေ့ကလည်းပြောခဲ့ပါတယ်ဒီဖြစ်နေတဲ့အကြောင်းအရာတွေကဒီအတွေးဆိုတော့အတိတ်လည်းတွေးတာပဲအနာဂတ်လည်းတွေးတာပဲပစ္စုပန်လည်းတွေးတာပဲဒီမှာကာလသုံးပါးရှုဖို့လိုတယ်မျက်စိမိတ်နားပိတ်ရှုပြီးဆိုရင်ဒီစိတ်ကိုရှုရတာများတယ်ဒီစိတ်ကလည်းအတွေးတွေကအတိတ်ကဟာဒီလည်းပြန်ရောက်တယ်အနာဂတ်လည်းလည်းရောက်တာပဲလက်ရှိနေလည်းရောက်တာ ဒါကြောင့်ဒီများသောကာလကိုရှုတဲ့နေရာမှာပစ္စုပန်ကာလကိုအဓိကထားရှုကြတာများတယ်။အဲတော့ကာလသုံးပါးလုံးရှုဖို့လိုတယ်ဆိုဒီလိုလေးမှတ်ထားမှာပေါ့ဗျာ။ကာလသုံးပါးပဲရှုရှုသို့မဟုတ်ဣဇဒဗိဒနော်အတွင်းမှာပဲရှုရှုဗိဒဣဇဒဗိဒဗိဒဣဇဒဗိဒနှမျိုးလုံးပဲရှုကြရရှုနောက်တစ်ခုကဩလာရိကဒုက္ခမှာဉာဏ်ဖြင့်ကြည့်ရင်မြင်နိုင်တဲ့ ယုံမျိုးပေါ့ဗျာတိမ်မွေးတဲ့ထင်ရှားတဲ့ယုံမျိုးကြတော့အော်လာရီကယုံပေါ့ညာမျက်ကြည့်လိုက်ရင်တိမ်မွေးတဲ့အတွက်မထင်ရှားတဲ့ယုံမျိုးဒုက္ခမဒါတော့ဇံပင်ကြီးဇံနေရမှာပဲရှုဖို့လွယ်တယ်။နောက်ဟိနာပဏိတာဒါတော့ရှုလို့လွယ်ပါတယ်။ယုံညာနဲ့ပုဂ္ဂိုလ်တဏ္ဍမှာရှိဟိနာယုံပေါ့။လူနဲ့တိရစ္ဆာန်ဆိုရင်ဟိုလားတိရစ္ဆာန်ဟိနာယုံလူကပဏိတာယုံပေါ့။အပေလေးဝန်သားနဲ့လူပေါ့ ဒီကလူနဲ့နတ်နဲ့ဆိုလူကဟိနာယုတ်ယုံညာနဲ့ခန္ဓာကိုယ်ရှိတယ်နတ်ကပဏိတယုတ်နတ်နဲ့ပြမဆိုနတ်ကဟိနာယုတ်ပြမပဏိတယုတ်ယုံညာနဲ့ယုတ်ငုံမြတ်တဲ့ယုတ်ဒီလိုခွဲတော့နောက်ဒူရယုတ်ဒူရတန်ဒီကအဝိနည်းနေနဲ့ရွှေဒါလည်းဉာဏ်မျက်စိဇံမျက်ဇံဆိုတဲ့ဉာဏ်မျက်စိရမှရှုနိုင်တယ်အဲ့ဒီလို၁၇မျိုးသောချင်းအားဖြင့် ရုပ်ဝိညာသင်္ခါဝိရုပ်ဝိညာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကိုငါ့ဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါတိုင်အတ္တကောင်မဟုတ်ဘူးဆို မြင်အောင် ရှုဖို့ဒါရှင်ပုံနာညွှန်တာအဲ့လိုညွှန်တဲ့ခါကျတော့ဒါဝိညာဉ်ရှုတဲ့ကဝိပဿနာဉာဏ်နဲ့စဉ်စဉ်တက်တာပေါ့ဗျခုနကတော့ဘုန်းကြီးပြောခဲ့တယ်ပထမဆုံးနာယုတ်ကိုကွဲကွဲပြားပြားသိတဲ့ဉာဏ်ကွဲပြားသိအောင်ရှုရပါတယ်ဝိပဿနာပိုင်းကျတော့ပြီးတဲ့အခါကျကြောင်းကျိုးမြောင်ရှုရပါတယ် ပြီးတော့ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံတရားတွေရဲ့အနေစာဒုက္ခအနတ္တဓာမြောင်ရှိရတယ်ပြီးမှဒုက္ခဝိနာကျော်သွားတယ်ယုံနံတရားတွေရဲ့ဒီဒုက္ခဝိနာကျော်သွားတဲ့အခါမှာလူကပိဋိပတ်တိတွေအကောင်းလာတတ်တယ်အဲ့ဒါတွေကိုตาရနေပြန်တယ်ရှေ့မတက်ပြောင်းအဲ့ဒါတွေကြောအောင်ရှုရတယ်နောက်ပိုင်းကျဘလောက်တွေဖြစ်လာလဲဒီယုံနံတရားတွေရဲ့ ခတ်တတ်ပုတ်ခတ်တတ်ပြောက်သို့မဟုတ်ယုံနာတရားတွေအစအလယ်ဆုံးအကုန်လုံးမြင်နိုင်တဲ့ဉာဏ်မျိုးဖြစ်လာနိုင်တယ်။အဲဒီအနေတစ်စင်တက်တစ်စင်တက်တစ်စင်တက်စင်တက်တကဒီယုံနာတရားတွေပေါ်မှာစိတ်ပြတ်တာတွေညှင်းငွေတာတွေအဲ့လောက်ထိရှုမှတ်ရမယ်။ဘလောက်ထိရှုမှတ်မလဲညှင်းငွေတာတွေလွတ်ကင်းသွားရှုရမယ်။လွတ်ပြီးလွတ်သွားတမန်မှုတွေလွတ်သွားညှင်းငွေလာရင်တမန်မှုတွေဒီခန္ဓာကိုယ်မှာငါကတန်နေတဲ့တာတွေနှစ်သက်တာတွေမြန်လို့တာတွေ ကင်းသွားမယ်တဏှာကင်းတယ်လို့ဆိုပါတဏှာကင်းလိုက်တဏှာကင်းတယ်ဆိုတော့မဉ္ဇဏ်ရတာကိုပြောတယ်မဉ္ဇဏ်ရသွားရင်လွတ်မြောက်သွားတယ်လွတ်မြောက်သွားရင်ဒါကအရတ္တဖို့မက်ဖို့ရတော့ဖို့လွတ်မြောက်သွားရင်လွတ်မြောက်ပြီလို့သိတဲ့ဉာဏ်မျိုးအဲ့လိုမျိုးရအောင်အထောက်ရမယ်ဒါပစ္စကနာဉာဏ်ပေါ့ကုံဆုံးသည့်တရားကျင့်ခိုင်းတာပေါ့ဗျာဒီကတော့ရတ္တမဲ့ဖို့ရအောင်ကျင့်ခိုင်းတာ အတ္တမဖို့ရသွားပြီဆိုကိုယ့်ကိုပြန်ခြင်းဩငါနောက်တော့ဘဝသစ်တွေဖြစ်ဆရာမရှိဘူးအကျင့်မြတ်တွေအလုံးငါကျင့်ပြီးပြီကျင့်ဖို့ကိစ္စအကုန်လုံးပြီးပြီနောက်ပြီးဥစ္စာမရှိတော့ဘူးလို့ရှင်ပုံနာကအဲ့ဒီတရားတွေဟောတရားတွေဟောလိုက်တဲ့အခါကျရှင်အနန္ဒဒီတရားတွေလိုက်နာကျင့်သုံးရင်းနဲ့သစ္စာလေးပါးသိမြင်ပြီးသောတာပန်ဖြစ်ပါတယ် ဒီတော့ဒီမှာနားလည်ထားဖို့ရကဘုန်းကြီးတို့သောတာပန်ဖြစ်မှာကြောင်းကျိုးသိသလားဆိုတဲ့မေးခွန်းတော့မေးစရာရှိတာပေါ့ဗျာသောတာပန်မဖြစ်ခင်ကြောင်းကျိုးဝိပဿနာရှုတဲ့အခါမှာပထမဆုံးနာယုတ်ကိုပိုင်းခြားသိတဲ့ဉာဏ်မျိုးဖြစ်ပါတယ်ဒုတိယပိစ္ဆာပရိကဉာဏ်ကျိုးကြောင်းကျိုးသိတဲ့ဉာဏ်ဖြစ်ပါတယ်အတုနဲ့တူမတူဘူးပေါ့ဗျာဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်မျိုးကျတော့ကြောင်းကျိုးတွေအများကြီးမြင်နိုင်ပါတယ် ဉာဏ်ပညာမကြီးတဲ့ပုံကုမျိုးကြရင်တော့ကြောင်းကျိုးတာမန်လောက်ပဲသိတာပါပဲဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ကြကြောင်းကျိုးတဘာဝဖြစ်စဉ်တွေကပြိဿသဘောပါလို့အကျယ်သိနိုင်တယ်နော်ချင်းချင်းအကြောင်းကြောင့်ကျိုးဖြစ်တဲ့တာမန်သိနိုင်တယ်ဒီတဲ့နည်းနည်းချက်ပြီးတော့ဘုန်းကြီးတို့ဆတ်ဆက်ကတောက်တာအကြောင်းကျိုးမျိုးပေါ့အလေလာတန်းသားအကြောင်းကျိုးလည်းသိနိုင်တယ်ကိုညာလိုက်ဒီမှာလည်းသိနိုင်တယ်အဲပြောချင်တာကဝိပဿနာဉာဏ်นี่ အခြေခံဝိပဿနာဉာဏ်တွေဖြစ်ကြရာဒီအကြောင်းအကျိုးကသိနိုင်တယ်ဓမ္မဘုသစ္စာလေးပါးတရားသိနိုင်တယ်သစ္စာလေးပါးဆိုတာအကြောင်းအကျိုးပဲလေဒုက္ခနဲ့တပုရိယပဲမှန်ကြည့်လိုက်ပေါ့ဘုရားဒီခန္ဓာကိုယ်ကြီးရလာတယ်ဘာကြောင့်မို့လဲဆိုလိုချင်လို့ဆွမ်းလန်းလို့နှစ်သက်လို့မသိတော့လိုချင်တော့ဘောဗျာခန္ဓာကိုယ်ကြီးဘာလို့ရလာလဲမေးမသိလို့အိုမနာမသေမမသိဘူးဗျာ ခုချိန်ဒီတော့မှဒီလူလောကရောက်တချို့ယောဂဆွေးဝင်လာတော့တေခြင်းတရားတွေကြုံလာလက်မခံနိုင်ဟိုစောစောကဆိုပြောစရာမလိုအဲ့တော့မသိတဲ့ခါကျတော့ဥဒ္ဓမနာမသိမလက်မခံနိုင်တဲ့ခါကျတော့မသိတဲ့ခါကျတော့ဒီခန္ဓာကိုရအောင်လုပ်ခဲ့တာပေါ့ဗျာရအောင်လုပ်ခဲ့တယ်ဆိုလိုချင်လို့နှစ်သက်လို့ရအောင်လုပ်တော့မလိုချင်တော့ပဲရအောင်လုပ်လိုချင်တော့ရအောင်လုပ်ခဲ့တယ်ပေါ့မသိတော့လိုချင်ဆိုတော့ဒါကိုပြောပါအိုမန်းနာမန်း တေမှဘုန်းကြီးတော့မသိဘူးလေနားမလဲဘူးလေနားမလဲတော့ဒီခန္ဓာကိုယ်ရလာဟုတ်လေမျိုးလို့ထင်ပြီးတော့လောက်ခဲ့လောက်ခဲ့တော့ခန္ဓာကိုယ်ရခဲ့အဲလိုချင်တဲ့အကြောင်းတရားကဒီခန္ဓာကိုယ်မှာအိုမနာမမသိလို့လိုချင်တာကသမှုရိယတဏှာပေါ့ဗျာလိုချင်တော့ပြုတ်လောက်တယ်ပေါ့ဗျာမသိတော့လိုချင်ပေါ့လိုချင်တော့ဗာလဲပြုတ်လောက်တယ်ပြုတ်လောက်တော့ဝိဇ္ဇာပိသသင်္ကာရနော်အဲ့ဒီမှာကဝိဇ္ဇာနဲ့သင်္ခါရတန်းပြောတာတကယ်တမ်းကြာရင်တဏှာရောဥပါဒဏ်ရောပါတယ် မသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းဆွဲလန်းတဲ့ခါကျဒီခန္ဓာကိုဒီဘဝတွေရအောင်ပြုလုပ်ခဲ့တယ်ကံတွေပြုလုပ်တယ်ကုသိုလ်ကံတွေပြုလုပ်တယ်ကုသိုလ်ကံတွေပြုလုပ်တော့ဒီလူဘဝတွေရနတ်ဘဝတွေရအဲဘဝရောကြအိုနာသိဒါတွေကခံပြန်တယ်ပေါ့ဗျာအဲတော့အိုနာသိဆင်းရဲတွေကအမှန်တရားဖြစ်တဲ့အတွက်အမှန်တရားတစ်ခုဖြစ်တဲ့အတွက်ဒါဒုက္ခသစ္စာပေါ့ဗျာအိုနာသိကဘာကြောင့်ရလဲခုနကသမုဒိယလိုချင်နှစ်သက်မြန်လို့ နဲ့ပြုတ်လုခဲ့လို့ရတယ်ပြုတ်လုပြုတ်လုခြင်းရဲ့အကြောင်းကသမုဒိယသစ္စာပေါ့အကြောင်းဖြစ်တဲ့သမုသမုဒိယသစ္စာအကြောင်းပေါ့ဒီဟာတွေပြုတ်လုခဲ့တဲ့အတွက်လူချင်းမှုတွေ့တာမှုဖြစ်ခဲ့တဲ့အတွက်နောက်ကအိုနာတိဆိုတဲ့ဆင်းရဲဒုက္ခတွေရလာတာအကျိုးပေါ့အကြောင်းအကျိုးသိတာဒီမှာလဲကောင်းတဲ့အကြောင်းအကျိုးမကောင်းတဲ့အကြောင်းအကျိုးဒုက္ခနဲ့သမုဒိယကတော့မကောင်းတဲ့အကြောင်းအကျိုးပေါ့ဒါတွေကလွတ်အောင် ဒုက္ခလွတ်အောင်သမုဒိယလွတ်အောင်ဘာလို့ရမလဲဒါတွေချုပ်ငိမ့်တဲ့နေရာရအောင်ကျင့်ရတာပေါ့ဗျာနိဗ္ဗာန်ခေါ်တယ်ဒါကြောင့်တရားရှုမှတ်တဲ့ခါကျရင်များသောအားဖြင့်တော့ဒီတော်တော်များများကဒုက္ခသစ္စာပဲရှုရမယ်ဆိုဒါမျိုးသိကြတာများဒုက္ခလည်းရှုဖို့လိုတယ်သမုဒိယလည်းရှုဖို့လိုတယ်လိုချင်နေရတယ်လောဘတဏှာလောဘတဏှာကိုလည်းချုပ်အောင်ပြောင်းအောင်ရှုရနော်ဘုန်းကြီးတို့ဒီ စားခြင်းနဲ့စားခြင်းနဲ့စိတ်လေးရင်ဖြစ်တာဒီစားခြင်းနဲ့စိတ်လေးလည်းရှုရတာနော်ခြင်စိတ်ခေါ်တော့အကြောင်းစိတ်ခေါ်တာဒီလောဘတဏှာကိုလည်းရှုရတယ်ခြုံငင်းအောင်လောဘတဏှာကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုလည်းခြုံငင်းအောင်ရှုရတယ်အဲဒုက္ခနဲ့သမုဒိယခြုံငင်းတဲ့နေရာကိုနိဗ္ဗာန်လို့ခေါ်တယ်ဒုက္ခခြုံငင်းရလို့နိဗ္ဗာန်လည်းခေါ်တယ်တဏှာခြုံငင်းရအောင်လည်းနိဗ္ဗာန်ရခေါ်တယ်ဒီနိဗ္ဗာန်ရဖို့ဆိုရင်ဘုန်းကြီးတို့တာမန်ဆံဃာနဲ့တော့မရဘူးဗျာ။ မဂ္ဂင်၈ပါးလမ်းစဉ်နဲ့ကမ္မဋ္ဌာန်းတစ်ခုကိုဆွဆွမြဲမြဲလုပ်ရတယ်ဒီသစ္စာလေးပါသိအောင်လုပ်ရတော့တာမန်သိတာမန်အထုတ်လို့မရပါဘူးဉာဏ်ဖြစ်အောင်လုပ်ရအဲ့ဒါမျိုးမှတ်ထားဉာဏ်ဖြစ်အောင်လုပ်မှဒီမဂ္ဂသစ္စာဖြစ်မယ်မဂ္ဂသစ္စာဖြစ်မှဒုက္ခချုပ်ငြိမ်းတဲ့တမှုရိယချုပ်ငြိမ်းတဲ့ဒိဗ္ဗံရနိုင်တယ်အဲ့လိုအကြောင်းကျိုးဟာဒီပစ္စပရိကညာလောကစသိပါတယ် ဒီတော့ပြိဿသမုပ္ပါဒ်နဲ့ပြောကြအောင်ပေါ့ဗျအဲ့တော့ဘုန်းကြီးတို့ကဒီဆင်းရဲတဲ့အိုနာတိဖြစ်တဲ့ယုံနာခန္ဓာတွေကိုဆင်းရဲလို့အမှန်တိုင်းမသိတော့ဘယ်လိုသိလဲချမ်းသာတယ်ဒါရရလာရင်ကောင်းတယ်လို့ထင်တော့ဗျကောင်းတယ်လို့ထင်တော့ဘာလို့လဲသူကဒါရီအောင်စူးစမ်းတော့ဗျကောင်းတယ်လို့ထင်တယ်နှစ်သက်တယ်ตายရတယ်ตายရတော့ဆွဲလန်းတယ်ဆွဲလန်းတော့ရအောင်ပြုလုပ်တာပေါ့ အဲ့ဒီကံနေပြုလုပ်ခဲ့တဲ့အတွက်ဘဝတည်ဝိညာဉ်သေးတွေဖြစ်တော့သင်္ခါရပစ္စယဝိညာဏအဲ့ဒါတွေသိတာပေါ့ဗျာနော်ဒီမှာမသိတာဝိဇာတာယရာတဏဆွလနာဥပါဒံပေါ့ပြုလုပ်တယ်ဆိုတာခုနသင်္ခါရတရားတွေအဲ့ဒီသင်္ခါရကံနေပြုလိုက်တဲ့အခါကျတော့နောက်ကဘဝတည်ဒီဖြစ်လာတယ်ဝိညာဏဘဝတည်ဝိညာဉ်တွေဖြစ်တယ်အဲပြောချင်တာကတော့ဘဝတည်ဝိညာဉ်တွေဖြစ်တဲ့နေရာမှာကံ အကြောင်းဖြစ်တဲ့ဥပါဒနာခုနများသောသိတာကဝိဇာနဲ့သင်္ခါရဒီလောက်သိတာအဲ့ဒီမှာအများကြီးပါဝင်နေတာဝိဇာတဏဥပါဒနာသင်္ခါရဓာရီချောင်းဖို့ဖြစ်တယ်လို့ဒီလိုမှတ်ထားမှာပေါ့ဗျာဒီတော့ဝိဇာကြောင့်ဘဝတိဝိညာဉ်တိဖြစ်တယ်ပြီးတော့တဏှာဥပါဒံကြောင့်ဘဝတိဝိညာဉ်တိဖြစ်တယ်ပြီးတော့သင်္ခါရဆိုကံကြောင့်မို့လို့ဘဝတိဝိညာဉ်တိဖြစ်တယ်ဆို ယောဂီတွေအနေနဲ့ရှုမှိုင်းရှုမှိုင်းနဲ့ဒီချောင်းကျိုးလေးတွေကိုကိုယ်ပါရမီအားလျော်စွာသိနိုင်ပါတယ်။ဟောသိအောင်လဲကိုကကမ္မထာဆရာနဲ့ဆွေးနွေးပြီးတော့ကျင့်သုံးအားထုတ်ရတယ်။ကိုယ့်ကိုရမ်းအမထုတ်အောင်ကိုယ့်ကိုရမ်းအားထုတ်လို့ရှိရင်တင်းတင်းတိတိုက်တာသိဖို့နှောင့်နှေးတာပေါ့ကြာတော့ပါမီရှိနေတော့ကိုယ့်ကိုအထိုက်လျောက်နဲ့အားထုတ်ရင်သိနိုင်တယ်။ဒါပေမဲ့ပါမီနေတဲ့အခါကျသိမလွယ်ပါဘူး ရှင်အနာနာကြတော့သူကပါရမီတွေကလည်းရှိထားတယ်ရှင်ဘုံနာထံတရားတွေနာတရားတွေအားထုတ်လိုက်တဲ့ကဲသူသောတာပန်ဖြစ်သွားတယ်သောတာပန်ဖြစ်သွားတဲ့ခါကျတော့သောတာပန်ဖြစ်ပြီးတဲ့ချိန်ပရိစ္ဆေသဝပတိဆင်ញင်အောင်မိတဲ့ကအသိလွယ်နေတယ်ဒါကြောင့်မို့သူ့အတွက်ကလွယ်တာဉာဏ်နဲ့ပုဂ္ဂိုလ်အတွက်ကမလွယ်ပါဘူးနောက်တစ်ခုကသူကတာမန်ပုဂ္ဂိုလ်မဟုတ်ဘူးနော်အကြမ်းမြင်များတယ်ကြားမြင်ဘုသူတ္တနဲ့ပတ်သက်ပြီးတော့ အေးတည်းရတာနော်မြတ်စွာဘုရားကကြွားတဲ့နေရာတိုင်းမှာနောက်ပိုင်းမှာပေါ့ဗျာဒီတက်တော်90လောက်ရှိသွားတဲ့ခါမှာမြတ်စွာဘုရားငါတက်တော်ရတော့ကြီးသွားပြီငါမှာပစ္စသမဏတပါးလိုတယ်ဆိုတဲ့နေရာမှာအဲ့ဒီနောက်ပိုင်းမှာသူ့ကိုရွေးချယ်ပြီးတော့သူကဖျားသွားလေရာနောက်မှာပါရပါတယ်သူကသိဉဏ်ကောင်းတာပါလေသူတခါကြားနာယုံနဲ့မှတ်မိတယ်အဲ့လိုမျိုးနောက်တစ်ခုကသူက ဒီဖះရဲ့လုံကျွေးလုပ်တဲ့နေရာမှာတောင်းဆိုထားတယ်ရှိတယ်။ तू မပါဘဲနဲ့ဟောခဲ့တဲ့တရားတွေ तू မရှိတဲ့နေရာမှာဟောခဲ့တဲ့တရားတွေကို तू ပြန်ဟောပေးဖို့တောင်းဆိုထားတာရှိတယ်။ဖះက तू မရှိတဲ့နေရာမျိုးသွားခဲ့တယ်။ဟိုမှာဘုန်းကြီးတို့အရင်တုန်းကလည်းတခါဟောခဲ့ဘူးပါတယ်။ဖက်ခုနာယဟန်တို့။ရင်တုန်းကတော့အကြောင်းလေးတွေကတပါးနေအကြောင်းလေးတွေပဲ။ဖက်ခုနာယဟန်ကဒီအကြောင်းလေးထဲမှာသူ့အကြောင်းလေးထဲမှာအပြင်းထန်နေမကောင်းနေ ညင်းညူအော်ဟဲ့နေရတာအဲ့ဒီအချိန်မှာရှင်အနန္ဒာကျောင်းစဉ်နဲ့လှည့်ကြည့်တော့သွားတွေ့ပြီးတော့မြတ်စွာဘုရားသွားချောမြတ်စွာဘုရားဘေကုဏရဟန်းတော့ကျမအချင်းတော်တော်ကောင်းဆိုးနေတယ်ဗျာဒီကိလိုပြောရင်တော့နောက်ဆုံးအချိန်နေလောက်ဖြစ်နေပြီထင်တယ်ဗျာအိမ်မှာမြတ်စွာဘုရားသွားချောမြတ်စွာဘုရားကြွလာဟိုမှာအိယာတွေမှာလူတော်နေကြီးကတော့ဘုန်းကြီးတို့ရှစ်ပေ6ပေခန်းလေးပဲနေမှာပဲဒီတယ်အဲ့တော့ရှင်အနန္ဒာနောက်ကဝင်လိုက်လို့မရဘူး ရှင်ဘကုဏမြတ်စွာဘုရားကြွလာတယ်ကသူကအယုသေပေးခြင်းနဲ့ထိုင်မြတ်စွာဘုရားချစ်တာနေနေကိုယ့်ဟာကိုယ်တက်တာတယ်လို့နေငါဘုရားဒီနားမှာပဲထိုင်မယ်သူနိနာကထိုင်ပြီးတရားဟောတာပဲတရားဟောပြီးပြန်သွားတာပဲဟိုမြတ်စွာဘုရားတရားတော်ကိုနာရင်ကျင့်သုံးရင်းနဲ့မြတ်စွာဘုရားလည်းကြောင်းပြန်ရောက်ဟိုဘကုဏရာအဲ့မှာပြန်လာတာအဲ့မှာရှင်အနန္ဒလာကြည့်တဲ့ချိန်ကျတော့သူကစိုးစိုးကအော်ရင်ညင်းညူနေတာနော်ရှင်အနန္ဒလာကြည့်တဲ့ချိန်ကျတော့ ရုပ်ကြည်ချင်းလေးလေးနဲ့ဒီမှာပြန်တော်မူသွားတာအဲ့တော့ဘုရားသွားရှောင်းတယ်အဲ့ချိန်ကျမှဘုရားကဒီဖက်ခုနရံကိုဟောခဲ့တဲ့တရားတွေပြန်ဟောတာနော်ဒါလေးလည်းစကားဆက်ပြီးတော့ပြန်ပြောပါနော်ဘုန်းကြီးတို့ဒေဂာနိကာလမှာဒါပြင်ရမယ်အကြောင်းအရာလေးပါဒေဂာနိကာလဖက်ခုနရံဟိုတေခြင်းတေနီး၃မျိုးပေါ့၆မျိုးဟောတယ်ပုရုဇဉ်သောတာပန်သရဂံအတွက်၃မျိုးအနာဂံအတွက်၃မျိုးပေါ့ အတူတူပါပဲခေါ်တာနော်စိတ်ခံယူချက်ချင်းပဲကွာမှာပေါ့အဲပထမဆုံးဘာလို့ရမလဲဆိုဘုန်းကြီးတို့သေကံဒီကာလာကြာရင်အဲ့ဒီလိုပဲဖះကိုပင့်ပြီးတရားနာနော်ပထမနံပါတ်1ချက်ကဘာလို့လဲဖះပင့်ပြီးတော့တရားနာမယ်နာတဲ့အတိုင်းကျင့်သုံးပြီးသိနိုင်တယ်ဒါကတော့မရတော့ဘူးလေဒီခေတ်မှာဖះမှမရှိတော့လားဒီနည်းမရတော့ဘူး နောက်ရှင်ဖက်ကုဏတော့ဘုရားရှိသေးတာကိုဒါကြောင့်သူကတော့ဘုရားထံတရားနာကျင့်သုံးပြီးပြန်တော်မူသွားတယ်။နောက်ဒုတိယနီးဘုရားတရားတော်တွေကိုကျင့်နေတဲ့ပုဂ္ဂိုလ်မျိုးဘုရားတရားတော်ကိုသိနေတဲ့ပုဂ္ဂိုလ်မျိုးပေါ့နော်။အဲမျိုးပင့်နိုင်ပုဂ္ဂိုလ်နဲ့တန်ခါတော်များကိုပင့်ပင့်ပြီးတော့သုံးဖို့တရားပြနေတဲ့ပုဂ္ဂိုလ်ပင့်ပင့်ပြီးတော့သူတရားတွေဉာဏ်ကျင့်သုံးကျင့်သုံးပြီးသိနိုင်တယ်ဒီတစ်ချက်ပေါ့။ဒါလည်းခုနကဘုရား တပည့်တန်ကအလုံးကဘုန်းကြီးတို့လိုချင်တဲ့တရားကိုအကုန်လုံးဟောနိုင်တဲ့ပုံကိုတော့အဲ့လိုတော့တွက်လို့မရဘူးဗျာအဲ့ဒါတော့သိကြတယ်နော်သူကတကယ်လဲကျင့်နေမှာကမ္ဘာတန်းဆရာလည်းဖြစ်မှာတော့ကမ္ဘာတန်းဆရာလည်းဖြစ်ပါရဲ့စာပေပရိယတ်ဒီကအာနေနေပြန်ရင်လည်းပဲဒီအကုန်လုံးအများကြီးမပြောနိုင်သူသိတဲ့လောက်ပဲနည်းနည်းပါးပါးပြောနိုင်ကြံကိုနဲ့ခိုင်ခိုင်လုံးလုံးမပြောနိုင်ဒါမျိုးတွေဖြစ်တယ်အဲ့ဒါလည်းဟို ဒါကြီးတေချာလှတယ်တော့သိမရှိဘူးပေါ့ဗျာ။ဘာဖြစ်လို့ကိုယ်တရားမှာဘယ်ချင်းသိမှမသိကိုနာဘယ်ဆရာရှိမှလည်းမသိမတေချာတဲ့လုပ်ငန်းပဲနော်။အဲ့ဒါလေမတေချာဘူး။တခါတခါကျတော့ကိုကဒေဂဏိကာလမှာအလုပ်ပေးတရားလေးနာကျင်တယ်။ဒါပေမဲ့လို့အလုပ်ပေးတရားဟောနိုင်တဲ့ပုဂ္ဂိုလ်ပြနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဆိုနေတာလည်းခက်တာ။တခါတလေတချို့ဆရာတော်တွေကတော့ဒီပရိယတ္တိအာသန်နဲ့ဘုန်းကြီးတွေများပါတယ် များတယ်ကဘာဖြစ်လဲဆိုသူတို့ကတော့ပရိယတိအတိုင်းပေါ့ဗျာအဲပေတွေရုပ်ပေးမဲ့ပဋ္ဌာန်းတွေရုပ်ပေးမဲ့ဓာမျိုးတွေပေါ့ဒါလောက်နဲ့ဂျင်းနာနိုင်တော့မဆုံးပေါ့ဒါပေမဲ့ကိုကတေဂဏိကာလမှာဒီတကယ်ကိုကြင့်ကြာထုံးနေသိကျင်တာဆိုရင်တော့အဲ့ဒီခွင့်ရရလဲအပြောလွယ်အလောက်ခက်ပြန်ပေါ့ဒီနည်းရလဲနည်းနည်းခက်တယ်ပေါ့နောက်တနည်းပေါ့နောက်တနည်းကတော့ဘာလဲဆိုတော့ အခုလိုကျမ်းမာရကောင်းနေစဉ်ခါလမှာဒီတရားတွေကိုသိချလေ့လာပါပြီးတော့လေ့လာရင်လည်းကျင့်ပါကျင့်ရင်းနဲ့ဒီကမ္မဒန်းဆရာနဲ့ဆွေးနွေးလိုက်မေးလိုက်ဆက်လက်အထုတ်ဒီနေ့ဘုန်းကြီးဗမာပြည်ကရှောင်းမတယောက်ပါသူတကယ်လုပ်နေပါတယ်ညာဘက်ဘုန်းကြီးဒီ9နာရီပေါ့နော်အခုယောဂီတို့သင်တန်းပြီးလို့9နာရီသူဆိုစကားမပြောနိုင်ဘူးနော်တကယ်ကိုစူးစမ်းတော့တာတော်တော်လေးလည်းကောင်းတယ်တော်တော်လေးကိုညာနေတက်နေတယ် သူဆိုရင်စကားမပြောနိုင်ထိုင်လို့မူးတယ်အတန်ကြားရင်လည်းမူးတယ်အဲ့တော့ तू ဘာဖြစ်ဘာလို့ရလဲဆို तू ကတရားလေးတွေအားထုတ်တယ်အချိန်ကြီးအားထုတ်တာနော်အခုဘုန်းကြီးတို့နိုင်ငံမှာအခက်အခဲတွေကြုံတယ်အဲ့ဒီကြားတွေကိုရောင်းအားထုတ်တယ်ဒီတမန်တွေကြားတယ်တရက်ကိုအများကြီးအားထုတ်တာ तू အားထုတ်ပြန်တော့ရေးစာရေးရတယ်ပြောစကားပြောဖို့လည်းခက်တယ်ခေါင်းလည်းမူးနေတော့ခါလေးစာရေးနိုင်လို့ဒါတော်သေးတယ် အဲသူဖြစ်ဖြစ်စဉ်လေးတွေပေါ့လေရှုမှတ်တဲ့ဟာလေးတွေကိုဘယ်ချိန်မှဗာပြတစ်ချိန်တစ်ချိန်ကိုသူတိတိကျရေးထားတယ်ထိုင်တဲ့ချိန်တိကျရေးထားတယ်ဘယ်ချိန်ဘယ်ချိန်ပါလို့အဲဒီစမှတ်တာလေးတိကျရေးတာဖြစ်တာတိကျရေးတာရေးပြီးဘုန်းကြီးတွေကိုအဲသူသားတွေကိုဘိုင်မာနဲ့ရိုက်ပုံသူသားအနေနဲ့တစ်စင်9နိုင်လောက်ဘုန်းကြီးတွေဖတ်ပြဘုန်းကြီးမှာတစ်စင်အရာနဲ့ညွန်ကြားချက်ပေးရပထမတော့ကသူဟာဒီဟာတွေကိုယ့်အကိုရမ်းတော့အာဝါနဲ့စိတ်တွေပေါ်လိုက် မခံစားတဲ့စိတ်တွေပေါ်လာအဲ့ဒါတွေနဲ့သူလုံးချရင်ခုအဲ့ဒီဝမ်းနဲ့စိတ်တွေနိုင်သွားတယ်နိုင်သွားဒီအာယုံပေါ်မှာကတ်နိုင်လာတိမ်မွေ့တယ်အာယုံကတိမ်မွေ့တဲ့အနေထားလေးရောဒီဖြစ်တဲ့ပြက်တာတွေကဒလဆတ်တွေ့နေတော့ဒါကြီးကသူမုန်းနေယုံနေတယ်ဒါမျိုးတွေအများအားပြောဘာဖြစ်ဖြစ်သူဟာဒီနေ့အတော်လေးကိုဘုန်းကြီးအားရပါသူ့ကိုယ်သူလည်းအားရတယ်ဒါပေမဲ့ရှေ့တော့ဆက်မတက်သေးဘူးလောလောဆယ်အဲဒီ ဒီမညာဖွညာနာလေးမှာကတ်နေတဲ့နေရာများနေရာမှာများသောအားဖြင့်ဘုရားခဏနာပြောတတ်တယ်အဲ့ဒီနေရာမှာကြားနေတတ်တယ်ဒါကတော့ပါရမီနဲ့လည်းဆိုင်တယ်နော်မညာဖွညာနာကတ်နေတေကာရုပ္ပကညာအဲ့ဒီညာလောက်မှာကြားတတ်တယ်ပါရမီနဲ့လည်းဆိုင်တယ်ပြီးတဲ့အခါကျတော့ကိုယ့်ရဲ့ဘုဇင်အင်းဒီ၅ပါးဘုဇင်9ပါးနဲ့လည်းဆိုင်တယ် ဥရဗျနောက်ညာနောက်ပိုင်းကြဘုန်းကြီးတို့69ပါးနဲ့ညှိပြီးတဲ့ကျင့်သုံးတဲ့နည်းတွေဘုန်းကြီးသင်ပေးတာဒါတွေကိုလည်းကျင့်သုံးကြအဲ့ဒီမှာအများအားနားထောင်ရတာကသူ့ရဲ့လိုတာပိုတာတွေလိုအပ်ချက်တွေပြန်ပြန်နားထောင်ဒါဆိုဘယ်လိုမှတ်လိုက်ဒီကတည်းကအနေဆပဲမြင်နေတယ်ဒုက္ခတို့အနတ္တတို့မမြင်ဘူးဆိုအနေဆတလည်းအနတ္တတလည်းရှုပြပါဒါမျိုးတွေအဲ့ဒီလိုရှုမှန်ရှုမှန်နေဓာတ်သဘောတဘာဝတွေလွန်ကဲတယ် ဒီဓာတ်သဘောညာတစ်ခုနဲ့တစ်ခုအကူမှာဓာတ်သဘောတွေကတော်တော်ပြင်းထန်တယ်ဒါအသိမခံနဲ့တော်တော်ရှုရခက်တယ်အဲ့ဒီယောဂီကအဲ့ဒါခဏခဏပြောတယ်အဲ့ဒါသိခံမယ်သိခံမှာဘုန်းကြီးဟောတာပါဠိမှာပြောနေတဲ့အကြောင်းရင်းအဲ့ဒါပါတယ်ဘုရားကသူ့ရဲ့သီလသမာဓိပညာကြီးကျင့်လို့ရှင်သီလပဲကျင့်ကျင့်သမာဓိပဲကျင့်ကျင့်ပညာပဲကျင့်ပညာစကမှာ ဖြစ်ပျက်တရားတွေဒလဇတ်တွေ့နေတဲ့ခါကျမကြည့်ချင်တော့ညင်းငွေလာတယ်စိတ်ပြတ်လာတယ်အဲ့ဒီအဲ့ဒီလိုပြဿနာတက်တယ်ညင်းငွေလာတော့မကြည့်ချင်တော့မပြစ်ချလိုက်လည်းဒီညာမတက်ပြန်အောင်ဒါကိုဆက်တိုက်မှတ်ရမယ်တိခမမယ်တိခမမှတ်လို့မရဘူးတိမခံနိုင်ဘူးဆိုရင်တော့ကိုယ်မှာဒီညင်းငွေတာစိတ်ပြတ်တာအပန်းပြင်ပင်မန်းသွားတတ်တဲ့တခါလေးတွေပင်မန်းပြီးလှုပ်ချင်တဲ့စိတ်တွေ ကုန်ခန့်သွားတယ်အဲ့ဒီအချိန်မျိုးဆိုရင်တော့ဇံရတဲ့ရှေ့ရှေ့အရှင်မြတ်တွေကျတော့ဇံသမารီဇံချမ်းသာတွေနဲ့ပြန်ဝင်စားနေတယ်ပြီးမှစိတ်လေးတွေကြည်လင်းလာပြီးဆိုတခါခုနဟာကိုပြန်တိုက်ယူရတယ်ယုံနာနေရတလက်ဆက်ဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဒါတွေရက်တလက်ဆက်တွေ့နေအဲ့မှာမကြည့်ခြင်းမကြည့်ခြင်းလို့လည်းမရဘူးဒါပဲကြည့်စရာရှိတာကြည့်တဲ့အခါမှာနေစာတလက်အနတ္တတလက်ငါခွာပြီးကြည့်ဒါမျိုးတွေမျိုးစုံညွန်ရတယ် အဲကြောင့်ဘုန်းကြီးကနနာပြောတယ်ဘုန်းကြီးကဖះမဟုတ်ဘူးဖះမဟုတ်တဲ့တွေမျိုးစုံပြင်ပေးရတယ်ဒီနေ့ဒီလိုမရဘူးဆိုနောက်နေ့တစ်မျိုးပြောရတယ်မျိုးစုံအဲ့လိုသင်ပေးရတော့အဲသူလည်းအားရတယ်ဖြည်းဖြည်းဖြည်းဖြည်းနဲ့အခုဘလို့ပဲဖြစ်ပြောလဲဘုန်းကြီးဘာပြောခဲ့လဲဆိုတော့ဒီချိန်မှာအကျန်းတဲ့မိသားစုရေနိုင်ငံရေးစရည်လို့ပေါ့ဥပ္ပခပြုတာတန်နိုင်တယ် ဘလောက်ပဲဥပက္ခပြုပြုဗမာပြည်တွင်မှနေတဲ့ဒီအတန်းကြီးကြားနေရမြင်းနဲ့ကင်းမှမရတော့ကိုမိသားစုကလာပြောလိုက်ဟာဒါတွေအတွေးတွေဝင်လိုက်ဒီလိုပဲသိခံပြီးရှုမှမှာပဲဒီတိုင်းပဲဆက်လို့အဲအဲ့ဒါကိုပြောချင်တော့ဗောဗျာဒီဘယ်ပုဂ္ဂိုလ်မဆိုဒီနေရာရောက်ဒီလိုဖြစ်တတ်တဲ့ညီငွေတဲ့နေရာလေးတွေအဲ့လိုပဲဖြစ်နော်ရှင်အနန္ဒာကြတော့ခွန်ကြီးတို့ဒီသောတာပန်ဖြစ်သွားတဲ့ခါကျတော့ ပြိဿသုံးပါလွယ်လွယ်ကူကူဆင်ញင်နိုင်တယ်လို့သူကိုယ်တိုင်ကဒီတရားတွေအခုလိုသက်ထင်ရှားရှိတဲ့အချိန်ပေါ့နော်ဒီဘဝဘဝတွေပေါ့သက်ထင်ရှားကြမှာပေါ့အရင်အတိတ်ဘဝတွေတော့ကတေချာပါရမီတွေနဲ့စုဆောင်းခဲ့တယ်ဖြည့်ဆည်းခဲ့တယ်ဒီဖြည့်ဆည်းခဲ့တဲ့ပါရမီတွေကြောင်းဖို့ဒီဘက်ဘဝမှာဗာပြည့်လဲသောတာပန်နဲ့ဖြစ်တယ်နောက်ဘုသူတ္တရာဣတရေလည်းရတယ်နောက်သူမျက်ွယ်ဟောတဲ့တရားတွေကိုလည်း तू ကမြန်ဟောလို့မှတ်မိလွယ် မှတ်မိတဲ့အခါကျမှတ်မိတဲ့အတိုင်းသူကကျင့်ကြံအထောက်နိုင်တယ်ပေါ့လေမှတ်သားနိုင်တယ်ခုနကအသေးနီး၃မျိုးထဲမှာနောက်ဆုံးသေနီးကဘာလဲဆိုတော့အခုလိုဘုန်းကြီးတို့တွေကျမ်းမာရေးကောင်းစဉ်ခါကာလမှာဒီတရားတွေကိုသိချနာထားပါပြီးတော့ကျင့်ပါကျင့်ပြီးတော့ဆွေးနွေးပါမေးမြန်းပါအဲ့လိုနဲ့လောက်သွားပါလောက်သွားပြီးနောက်ဆုံးနီးကတော့ဘုန်းကြီးတို့အမခံချက်ရှိတယ်ခုလိုစနစ်တကျကြိုးပြင်သွားမယ်ဆိုရင်တခါတလေခုနယောဂီကဘာပြီးသူပြောတတ်လဲဆိုရင် ဒီတဲ့ခြေနေဆိုးသွားရင်တပည့်တော်ဒီလောက်ညံဖြစ်အောင်လုပ်မှလုပ်နိုင်မှာမလားဆိုတဲ့သူအတွေးလေးတွေဝင်တဲ့တခါတခါသူအဲ့ဒါလေးလည်းစာရေးသေးတယ်တခုတပည့်တော်ပြောနိုင်သေးတပည့်တော်ရေးနိုင်သေးတယ်တဲ့မရေးနိုင်တော့ဘူးဘာမှမတုံ့ပြန်တော့မပူနဲ့အခုပြောတဲ့ဟာတွေဒလဇက်ညော်တာဒီဟာတွေပြန်သုံးချနော်အခုဒီကနေ့ဘုန်းကြီးတို့ဘုန်းကြီးကိုယ်တိုင်လည်းတခါလေးလေးနော်ယောဂီတို့ကသင်တာဘုန်းကြီးကိုယ်တိုင်ကိုယ့်အကိုပြန်ဆုံးမနေကြည်ရင်းနဲ့ ကိုလည်းဒီဟာတွေပြန်လောက်တယ်အဲ့ဒါတွေနားလည်တာဘုန်းကြီးယောဂီတို့ကြီးပြောတာမဟုတ်ပါဘူးဒီသင်္นานသူသင်္นานသားတွေအတွက်ကြီးပြောတာမဟုတ်ဘုန်းကြီးကိုယ်တိုင်ကကိုယ့်အကူပြန်ပြောနေတယ်ကိုယ့်အကူပြန်နားထောင်ပါမှတ်ထားတယ်ဘုန်းကြီးလည်းဘယ်လိုလုပ်ရမလဲဆိုဒါတွေပြင်ထားတာပဲเนาะစိတ်မပြတ်နဲ့ဘယ်လိုချင်းနေဖြစ်ဖြစ်ဒီလိုစနစ်တကျလေးလာထားရင်မူမေမေ့မျောနေတယ်အသိဉာဏ်ရှိနေတယ်ကိုယ့်ကိုယ်လောက်အဲ့ဒီချိန်ကိုယ်ဟာတွေဒါမှတ်ထားဖို့ ဟိုဘယ်လိုခက်ခဲကြုံဘယ်လိုလုပ်ရမလဲဆိုဒါလေးတွေတော့လေ့လာရမယ်အဲ့ဒါကြောင့်မှဘုန်းကြီးတို့တွေတကယ်ခက်ခဲကြုံတဲ့ကဖြည့်ရှင်းနိုင်တယ်ခုနယောဂီတွေအဲ့ဒါပြောပြတယ်အဲ့ဒါနောက်ဆုံးသိနေပေါ့ဗျာဘယ်လိုအကြောင်းနဲ့ပဲဖြစ်ဖြစ်နောက်ဆုံးပေါ့ဗျာဟိုလူတွေထင်တာကိုမှပြက်သွားဘေးလူမသိတော့ဘူးဆိုတိနေတဲ့ဘုန်းကြီးတွေးကြုံရကိုယ့်ကိုတိနေတယ်အကြအယုံတွေကောင်းတယ်မတုံ့ပြန်နိုင်ဘူးအဲ့ဒီကာလမျိုးကိုယ့်ကိုလုံမှာပေါ့ဗျာခုလိုစနေတကြတိထားတယ် နော်အဲ့ဒါလေးတိုက်တွန်းရင်လို့ဒီစကားပြောတာအဲ့တော့ဒီမှာပြောချင်တာကဘာလဲဆိုဖက်ကုဏယံဟောလိုက်တဲ့နော်အခမ်းကျင်းချင်းလေးမှာဘုရားဟောတော့ရှင်အနန္ဒလိုက်ထိုင်လို့မရပါဘူးပြီးမှကြောင်းပြန်ရောက်မှဒီတိဏီ၃မျိုးကိုပုရုဇဉ်သောတာပန်အတွက်တိဏီ၃မျိုးအနာဂံအတွက်တိဏီ၃မျိုးအလို၆မျိုးဒါရှင်အနန္ဒပြန်ဟောတဲ့တရားပါနော်ရှင်အနန္ဒနဲ့ပြန်ပြောခဲ့တယ် ပြောချင်တာကရှင်အနန္ဒာတစ်ခါတော့မှတ်ထိုင်သူကမှတ်ဉဏ်သိကောင်းတယ်။ဘာဖြစ်လို့လဲဆိုဒီဒီဟာနဲ့ပတ်သက်သူကအေဒရရထားတာဘူး။အေဒရ၅ဘောရတယ်နော်။တတိအားကောင်းတဲ့နေရာမှာလည်းအေဒရရတာပဲနော်။သူများတဲ့တာတယ်အမှတ်တတိမှာ။တစ်ခါတော့ဈာနာယုံနဲ့သူကမှတ်သွားတာလေ။သူသူနဲ့ပတ်သက်မှတ်တမ်းတင်တာရှိတယ်ကြောက်စာဟိုကြောက်မှစာရေးတာတော့စွဲမြဲသွားတာပဲ။ နောက်ပြီးတော့ဒီအကြာအမြင်များတဲ့ဘုသူတများတဲ့ပိဋကသုံးပုံဆောင်းနေပြောချင်တာပေါ့ပိဋကသုံးပုံနိကေ900ဆောင်းတဲ့နေရာမှာသူကအသာဆုံးတရားတွေအကုန်လုံးသိတယ်ဆိုလိုလားများများဆောင်းထားနိုင်တယ်ပြီးတဲ့အခါကျတော့တတိရှိတဲ့နေရာမှာလည်းအာကောင်ဆိုအမှတ်တတိရတဲ့နေရာအကောင်ဆုံးနောက်ပြီးတော့ဒီဟောတဲ့ပုတ်တိုင်းပုတ်တိုင်းကိုသိစွမ်းနိုင်ဘုရားဟောလိုက်လောလောကူသိနိုင် ဒါကြောင့်သူကပရိစ္ဆသမုပ္ပါကိုလောလောကူနဲ့သိတယ်နောက်တစ်ခုကလုံလဝရိယအကောင်ပိကသုံးမှုနိက900ဒါအမြဲမပြရွတ်ဖတ်ပူဇော်နေမှာမှတ်မိတာဟိုပြစ်ထားလိုက်ရင်အဲ့ဒါမေ့သွားတယ်ဗျဘုန်းကြီးကိုတွေပြောရင်ဘုန်းကြီးဟိုမစိုးရင်တိုက်တဲ့တိုင်အောင်တော့ပိုင်းလာရမတီအောင်ဒီစာတွေသင်ပေးတယ်ငလာကြီးဓမ္မစီယာစာတွေအဲ့ဒီထီအောင်မှတ်မိသေးတယ်အခုအဲ့ဒီစာတွေမရတော့ဘာမှကိုမရှိတော့အဲ့လိုလေးဖြစ် သင်မှမသိရွတ်မှမပြောနားလည်းနားမထောင်ဘိုးလုံးကတော့ဒီချပေးတဲ့ကိုရင်လေးတွေဦးစင်းလေးတွေဒီလားရှင်လေးတွေပြန်နေတာနားထောင်ချက်ချင်းထောင်နိုင်တယ်သူတို့ပြန်တာကိုနားထောင်တာဘိုးလုံးကြီးဖုန်းကြီးမပြန်တော့လုံးနာဝရိယပေါ့ဗျာအမြဲမပြတ်ရုပ်ဖတ်တရိစံနေမှာဘုန်းကြီးတို့ကယောဂီတို့တွေ့ကြုံမှာပါပြိတ်တယ်ကဲမရုပ်ဖက်တဲ့အတိုင်းပြိတ္တိကမေ့သွားမှာပဋ္ဌာန်းလည်းမရုပ်ဖက်တဲ့အတိုင်းမေ့သွားတာပဲနော် ဒါနည်းနည်းလေးအများကြီးဆိုပြောစရာမလိုဘုန်းကြီးတို့ဟိုဗမာပြည်မှာရှိစရာဖြစ်ပြောအောင်လေအရင်တုန်းကခုဆုံးသိသွားပါပြီထိုင်းပြည်ပူပြီးပေါ်သူကနေပြီးတော့ဗမာပြည်မှာကဥနုခေကဆဋ္ဌတန်ခိုင်နာတင်တာဟုတ်ဗျာအဲဒီမှာတတ္တမတန်ခိုင်နာတင်ဖို့လုပ်တယ်ထိုင်းမှာထိုင်းဘုန်းကြီးတွေကတဘာမှပြေခါသုံးဖို့ရတဲ့ပုံကမပေါ်ဘူးမပေါ်တော့သူလုံးမဖြစ်ဘူး ဗမာပြည်သူ့လက်ထက်ကကြတော့ဗမာပြည်မှာဒီဒီကိလိုပဲဖြစ်နေတော့ဆေးအာနာရှင်ကိလိုပြနေတော့အဲ့ဒီမှာလည်းဗမာပြည်မှာလည်းလှမ်းပြီးတော့သူအကူအညီမတောင်းချင်ဘူးအဲ့လိုပဲဖြစ်တာအဲထိုင်းမှာအဲ့တော့ဗမာပြည်မှာရှိတဲ့ရှင်မြတ်တရားလည်းသွားဖို့ခက်ခဲရှိတော့အဲ့ဒီမှာအဲ့ဒီအချိန်ကာလတစ်ခုလုံးကဘုန်းကြီးဗမာပြည်သွားပါတယ်သွားရင်လည်းလေပေါ်မှာဆရာတော်ကြီးတစ်ပါးနဲ့အကြောင်းအရာတွေဆွေးနွေးကြတာအဲ့ဆရာတော်ကြီးက ဒီထိုင်းပြည်ဘူမိဘောကနေပြီးတတ္တမတန်ခိုင်းတာတင်ကိုစ조사နေပေါ့သူနိုင်ငံလည်းဒီပိကတွေမရှိဘူးဒီရောနိုင်ငံဒီပိကတွေလည်းပြင်းနေတဲ့ခက်ခဲရင်ဒါပေမဲ့လည်းသူကရည်စရာပြပြောတာဒီရောနိုင်ငံဒီပိကတွေကလည်းဗျာအောင်နှုံးမဲ့ရာကိုကဘယ်သူမှမပြောတော့သူတို့လည်းဒုက္ခရောက်နေပင်မြန်းပြက်လာဖြေတော့တော့အောင်ဖြေခဲ့ကြခုကြဘယ်သူမှဘုန်းကြီးတို့ကြားဦးတာတော့မင်းကုန်ဒီပိကဆရာတော်ကြီးကတော့ဒီဟာအမြဲမပြတ်ဆောင်ထားနိုင်တယ်လို့ကြားဦးတယ် ဟုတ်တယ်နောက်ပုံကိုယ်တွေကြတော့ဒီတတိတမာရီအားနည်းလာတော့ရေရှိဆောင်ထားဖို့ခက်တာပေါ့လေအဲ့ဒါတိပိကတွေဗျာတဲ့အခုဘူမိဘောကတရမတန်ခန္ဓာတွေမဲ့ဆိုဒုက္ခရောက်နေကြတယ်အခုညာရည်စရာပြောတာသူတို့ပြန်လိုက်မနဲ့လောက်ကြဆိုတော့ရှင်အနန္ဒာကြအဲ့ဒီလိုမဟုတ်နော်သူကတော့အမြဲမပြတ်ဒီတရားတွေကိုဆောင်ထားနိုင်တယ်တဲ့ဆောင်ထားနိုင်တဲ့အတွက် ဘုဒ္ဓရာဣရတဲ့ရတယ်ဘုဒ္ဓရာဣရတဲ့ရတဲ့အတွက်သူကဒီပရိစ္ဆသမုပ္ပါဒ်တရားကိုတဲ့လွယ်လွယ်ကူကူနဲ့ဆင်ញံနှလုံးသွင်းနိုင်တယ်ဒါနဲ့ပတ်သက်ဘုန်းကြီးအဲ့ဒီတုတ်လေးပြန်ကြည့်တာပေါ့ငကိုကတော့ဒီရှင်အနန္ဒညံကောင်းပုံလောက်ပဲကြည့်ပြတာပါအဲ့ဒီတုတ်ထဲမှာသုလမဟာဝေဒနာတုတ်ဆိုတာရှိတယ်ဘုလပဏ္ဏတထားစောဆုံးကတော့ကြည်တာတာမချံကကြည်ဖြစ်တော့ အဲဒီတော့ကတော့ရှင်အနန္ဒတပါးတဲ့ကွက်ကြည့်တယ်မတူပါဘူးလေအဲ့ဒီတောက်ထဲမှာထကရာဖွင့်ကပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့သာနာဖရာသာသနာတော်မှာပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေရှိတယ်ပညာနဲ့ပတ်သက်တဲ့အေရတဲ့ရတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီတော့ဘုန်းကြီးဒီနေ့ထပ်ပြောပါဦးပြီးတော့ရှင်အနန္ဒအကြောင်းလိုက်တဲ့မှာပါပါတယ်အဲ့ဒီမှာအဲ့ဒီတုတ်ကတော့ရှင်မာကုဋိကမထေရီနဲ့ပတ်သက်ပြီးတော့ဟောတိုင်းတုတ်ပါရှင်မာကုဋိကမထေရီက ဓမ္မနဲ့ပတ်သက်ရင်မေးလဲမေးစွမ်းနိုင်တယ်ပြီးတော့ဖြေလဲဖြေစွမ်းနိုင်တယ်ဘာလို့လဲဆိုသူကအဲ့ဒီလိုနှစ်ခုလုံးစွမ်းနိုင်တဲ့ပုံကိုဖြစ်လို့เนาะတချို့ပုံကိုများကြတော့ပြဿနာကိုတော့မေးနိုင်တယ်ဒီပြဿနာကိုအဖြေမပေးနိုင်ဟောကိုမသိတာတွေမေးနေမေးတတ်တယ်ဟောဒါပေမဲ့လို့မေးတာမသိလို့မေးတာဟောဒီပြဿနာအဖြေသူမသိဘူးဒီလိုပုံကတစ်မျိုးတယ်တချို့ပုံကိုကြတော့ပြဿနာကိုဖြေနိုင်တယ် ဒီဒီသူများမေးတဲ့ပြဿနာဖြစ်နေကိုကမမေးတတ်ဘူးကိုကဘယ်လိုမေးရမှမသိဘူးနော်ယောဂီများလည်းဘုန်းကြီးတို့တွေအဲ့လိုဖြစ်တတ်တယ်နော်ဒီမှာအာနာဆရာမကြီးကိုကြိုက်တယ်လို့မေးကိုအခက်ခဲကိုကိုပဲသိတယ်မမေးပဲမနေနဲ့နော်အာရခဘုန်းကြီးတို့အာရခပြန်ဖြေပေးမယ်နော်ဒီကနေ့အလုံးရှုပ်တာနေအောင်ဒေါ်တင်းတင်းမဟုတ်မမေးလဲအောင်ကျောင်းကလည်းဒီမှာအစ်စ်ပြောင်းနေတော့နေရာပြောင်းနေတော့အဲ့ဒီလို လာတာတွေရှိတာပေါ့ဗျာထားပါတော့တချို့ကကိုယ့်ရဲ့ခက်ခဲကိုမမေ့တတ်ဘူးနော်အဲ့လိုမျိုးပုံကရှိတယ်တချို့ကြတော့ဖြေတတ်တယ်မမေ့တတ်ဘူးတချို့ကြမေးလည်းမမေ့တတ်ဘူးဖြေလည်းမဖြေတတ်ဘူးဒီလိုပုံကလည်းရှိသေးတယ်ချို့ပုံကကြမေးလည်းမေးတတ်တယ်ဖြေလည်းဖြေတတ်ဒါတော့မြတ်ရှားတဲ့ပုံကလေးပါအဲ့ဒီလေးဦးထဲမှာအဲ့ဒီပုံကလေးဦးထဲမှာရှင်မကိုရိကမထေရပညာဉာဏ်ကြီးတဲ့အတွက်ဒီ ပြဿနာတွေပါဓမ္မနဲ့ပတ်သက်လို့မေးလဲမေးတတ်တယ်ဓမ္မနဲ့ပတ်သက်လို့ဖြေလဲဖြေစွမ်းနိုင်နိုင်ရှိတယ်ဆိုပြီးတော့အဲ့ဒီတော့မှာပဲတတိတန်းကြီးဖွင့်ပြသွားတယ်ဗျအဲ့ဒါလေးပြောချင်တော့နံပါတ်1ကတော့သာနာမှာဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကဘယ်လိုပြောသွားလဲဆိုတော့ရှင်သာရိပုတ္တဗောဗျာဒါတော့ဂုံသိနေတော့ပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်များမှာတဲ့သာသနာတော်မှာဘုန်းကြီးတို့မှတ်ထားဗောဗျာကိုယ် နံပါတ်1ကရှင်သာရိပုတ္တရာနော်သူကတော့ပညာရအေရတဲ့ရတဲ့ပုဂ္ဂိုလ်ရှင်သာရိပုတ္တရာနံပါတ်2ကရှင်မာကိစီပေါ့ရှင်မာကိစီမထေမြတ်ကြီးနံပါတ်3ကရှင်ပုံနာခုနရှင်အာနန္ဒာကိုတရားဟောတဲ့မထေမြတ်ပဲရှင်ပုံနာလို့လည်းခေါ်တယ်ရှင်မဟာပုံနာလို့လည်းခေါ်တယ်နောက်ရှင်ကုမာရကတ္တဖရှင်ကုမာရကတ္တဖသူကလည်းပညာပြီးတော့ရှင်အာနန္ဒာ ဒီတော့ရှင်မာကုဋ္ဌိကကုဋ္ဌိကကြတော့ဝိရုကရေချကောထောင်းပဲလုံးကြီးတင်ပြီးတော့ကာကြီးပေါ့ရှင်မာကုဋ္ဌိကဒီလိုမှတ်မယ်နော်အဲ့ဒီမှာတပါးချင်းဘုန်းကြီးပြောပြပါမယ်ဒီပုဂ္ဂိုလ်၅ဦးရှင်မြတ်၅ပါးတာမန်ဉာဏ်ရှိတဲ့ပုဂ္ဂိုလ်များကြတော့ဒီတာဝကပါရမီအက္ခတာဝက ဖြစ်မဲ့ပုဂ္ဂိုလ်ရဲ့ဉာဏ်မျိုးရောက်ဖို့မစွမ်းနိုင်ဒါတော့အက္ခတာကဉာဏ်ရှိတဲ့ပုဂ္ဂိုလ်မျိုးမှသာစွမ်းနိုင်အဲရှင်သာရိပုတ္တရာကိုလိုမြတ်ကြီးကြတော့ပညာဉာဏ်တိတ်ကြီးကြီးတဲ့အခါကျတော့သူကယုံနာနေအသေးစိတ်ရှုနိုင်ဘုန်းကြီးတို့အနုပရတုတ်တို့ဘာလို့ပြန်လေ့လာကြည့်ယုံနာနေကိုအသေးစိတ်ရှုနေဝေနာနုပဒနာရှုနေရဟနာဖြစ်တယ်ပြီးတော့ဖျားပြီးလို့ရင်သူကပညာရာမှာအကြီးဆုံးပုဂ္ဂိုလ်ပဲဘုန်းကြီးတို့သာနာလို့ဒါကြောင့်ပညာရာဣတိတဲ့ပေးထားတာ နောက်တစ်ခုနောက်တစ်ပါးကတော့ဗာလဲဆိုခုနပြောခဲ့တဲ့အထက်မှာရှင်မကစ္စည်းရှင်မကစ္စည်းကလည်းသူကအကျဉ်းလောက်ဟောထားတဲ့တရားကိုအကျဲချက်ပြီးတော့ဟောဆွမ်းနိုင်ပါရှိတယ်ရှင်မကစ္စည်းရဲ့နော်ဘယ်လောက်ဒီဟောနိုင်လဲဆိုဖရာတပ်ပိမတဉ္ဇဉ်နဲ့အတူပေါ့လေအဲ့လိုနှီးနှောပြီးတော့ထားသလားထားသလိုအကျဲဝေဖန်ပြီးဟောနိုင်စွမ်းရှိတယ် ခါတိလေးဘုရားကရှင်မဂစီဒီဘုရားကအကျဉ်းဟောလိုက်တဲ့တကားသူကအကျယ်ပြန်ဟောတယ်ဘုရားဒီကိုဒီရန်တော်တွေကရှင်မှတ်တယ်အေးအဲ့ဒီရှင်ဂစီဟောတဲ့ဓမ္မထားကြဘုရားအဲ့လိုပြန်ညွှန်လာရှိဘာဖြစ်လို့လဲဆိုရှင်မဂစီကလည်းပညာဉာဏ်ကြီးလို့သူကအကျဉ်းဟောထားတဲ့တရားကိုအကျယ်ဟောနိုင်စွမ်းရှိတယ်ဘုရားအကျဉ်းဟောထားခဲ့ရင်ဟောပြီးတော့အကြောင်းတော့ပြန်ကြွသွားတယ်ဆိုတော့အဲ့ဒီမှာကျန်တဲ့ဘုန်းကြီးတို့ ပရိသတ်တွေပေါ့ဗျာရဟန်းတော်တွေလူပရိသတ်တွေမေးရတယ်ရှင်ဗျာဒါကျင့်ကျင့်လေးဖြစ်နေဒီတော့နားမလဲပါဘူးဗျာသူ့မေးရသူကအိမ်မှာကျဲချက်ဟောအဲ့ဒီလူအကျဉ်းဟောတဲ့နေရာမှာအကျဲဟောအကျဉ်းဟောထားတဲ့နေရာအကျဲချက်ဝေဖန်ပြီးဟောနိုင်တဲ့နေရာမှာသူ့ကိုအေးတဲ့ပေးထားတာဒါကြောင့်ဒီရှင်မြတ်ကြီးဟောနိုင်တာအေးတဲ့ဘွားရတာနော်အကျဉ်းဟောတဲ့တရားပါလေအကျဲချက်ပြီးဟောအေးတဲ့ရတာဒါကြောင့်ဟောနိုင်တာ အဲ့ဒါပါလေရှင်မာကစ္စည်းဒါကြောင့်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်သူလည်းတစ်ပါးပါနောက်တစ်ပါးတော့ပါလဲဆိုတော့နောက်တစ်ပါးကကြတော့ဘုန်းကြီးတို့ရှင်ပုံနာမထေပုံနာမထေတို့ရဲ့ဉာဏ်ကလည်းသူကကြီးတယ်တရားဟောတဲ့အခါဒီမနေ့ကပြောတဲ့ကိလေသာနေချောင်းကထာဝတ္ထု10ပါးပေါ့ ဒါတွေကိုလည်းဟောပြောနိုင်စွမ်းရှိတယ်အဲ့ဒီတရားတွေကိုပြီးတော့ဉာဏ်နဲ့တက်သွားဝိသုဒ္ဓိ9ပါးနဲ့ဟောနိုင်စွမ်းရှိတမ္မာပုဂ္ဂိုလ်ရောမဟောနိုင်ရှင်ပုံနာမထေပဲဟောနိုင်တယ်ဘာဖြစ်လို့လဲဆိုသူကဓမ္မဂတိတရားဟောတဲ့နဲ့ဓမ္မဂတိကတရားဟောတဲ့နေရာမှာဣတရေပွဲရထားလို့တရားတော်တွေကိုသူကရှင်းရှင်းလင်းလင်းဟောနိုင်တာပေါ့ဗျာဓမ္မဂတိကဆိုတော့ခုနကကိလေသာ နေကြောင်းကထာ10မျိုးဆိုမနေ့ကပြောခဲ့တယ်ကထာဝတ္ထု10မျိုးအဲ့ဒါတွေထုတ်သိချထုတ်ပြထုတ်ပြပြီးတော့တကဝိသုဒ္ဓိ9ပါးပေါ့ဒါတွေကိုရှင်းရှင်းလင်းလင်းဟောနိုင်သူကလည်းဉာဏ်ကြီးတဲ့အတွက်ဓမ္မဂတိကရဓမ္မဂတိကဣတတေဘွဲရတဲ့အတွက်ဟောနိုင်တယ်ရှင်ပုံနာမထေနောက်တစ်ပါးကတော့ဘယ်သူလဲဆိုတော့အဲ့မှာတော့သူကတော့ ပုံစံတွေအများကြီးထုတ်ပြသွားပါတယ်ရှင်ကုမာရကတ္တပပေါ့သူကလည်းဒီဂါထာလေးတဂါထာကိုဥပမာတွေဥပမေယတွေအကြောင်းတွေအကျိုးတွေအဲ့လိုဆောင်ပြီးတော့ပိကသုံးဖို့အကုန်လုံးကိုအပြန်ပြန်လာလာဟောနိုင်တာသူကတော့ဥမာပေးထားတာကဟိုရေအိုင်ကြီးထဲမှာကြာမျိုးစုငါမျိုးဟုတ်လား အယောင်၅မျိုးရှိတဲ့ကြာမျိုးတွေပွင့်စေသလိုပဲမြင့်မို့တောင်ထိတ်မှစီမီတွေထုံထားသလိုပဲပိကတုံကိုအထက်အောင်ပြောင်းများမျိုးစုံလှက်ပါဟောနိုင်တယ်အစမ်းတကြဟောနိုင်တယ်စမ်းတကြဟောနိုင်တဲ့အတွက်ဒီရှင်ကုမာရကတ္တဗာခေါ်တော့ဗောနော်သူ့ကိုတော့ဘုန်းကြီးတို့စမ်းတကြဟောတဲ့နေရာမှာအေးရဲပေးထားတယ် ဒါကြောင့်မို့သူလည်းပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်လို့မှတ်ထားနောက်တစ်ပါးကတော့ခုနရှင်အနန္ဒာရှင်အနန္ဒာကတော့သူကတော့ပညာဉာဏ်ကြီးတယ်ဆိုဣတိတက်က၅မျိုးရတာနော်ဣတိ၅မျိုးရတာကသူကဒီမှာမှတ်တမ်းတင်တာဘာဖြစ်လဲဆိုဒီတက္ကရာ၈လုံးရှိတဲ့အပေါက်ပေါင်း6000လို့၄ပါးရှိတဲ့ဂါထာဂါထာပေါင်း15000တို့ဒီ တချိန်သာနာပြီးအနောက်ပိုင်းမှာပြန်မမေးအောင်တခါလေးမှတ်သားနိုင်ဘာလဲဥပပေးတာလဲဆိုသူကကြောက်မှာထွင်ထူထားတဲ့သဘောမျိုးပဲနော်ကြောက်မှာထွင်ထူထားစာလိုပေါ့အများအားတီးနေတယ်ပြန်လဲမေးစရာမလိုတက်တက်လုံးခိုင်မြဲနေအဲ့လောက်ထိညံကြီးတဲ့အတွက်သူလည်းဒါနလောကမှာညံကြီးတဲ့ပုံကိုပဲ နောက်တစ်ခုနောက်တစ်ပါးပေါ့လေရှင်မကုဋ္ဌိကခုနတော့ပြောခဲ့တယ်သူကဓမ္မနဲ့ပတ်သက်ပြီးမေးလည်းမေးနိုင်တယ်ဖြေလည်းဖြေဆွမ်းနိုင်စွာရှိတယ်သူကကြတော့ပရိသမီတာညာနဲ့ပတ်သက်ပြီးအေတတဲ့ရတာဟုတ်ရဲ့ပရိသမီတာညာဆိုတာလည်းဒီပိဋကသုံးပုံနဲ့ပတ်သက်ပြီးအကြောင်းအကျိုးတရားနဲ့ပတ်သက်ပြီးသိတာပါဒီမဲ့ဖို့တရားတွေကိုထိုးထွင်းသိတဲ့ဆွေးနွေးနိုင်မေးမြန်းနိုင်တယ်နားနိုင်တယ် ရှေးရှေးကပါမီတွေပြည်စုံတယ်အဲ့ဒီလိုပရိသမီတာညာအထူးနဲ့ပတ်သက်ပြီးသူကအေးတဲ့ရထားရထားတဲ့အတွက်ခုနကဓမ္မနဲ့ပတ်သက်ပြီးတော့သူကသူများကိုလည်းမေးနိုင်တယ်ဓမ္မနဲ့ပတ်သက်ပြီးတော့သူများမေးရင်လည်းလွယ်လွယ်ကူဖြေဆွမ်းနိုင်တယ်ဘာဖြစ်လို့လဲပရိသမီတာညာနဲ့ပတ်သက်အေးတဲ့ရထားလို့အဲ့တော့ညာတူးရှိတဲ့ပုဂ္ဂိုလ်လို့မှတ်တော့ဒီတော့ညာတူးသာနာသမိုင်းမှာသာနာလောကမှာဒီ ညာဉာဏ်နဲ့ပတ်သက်ပြီးတော့ကြီးမားတဲ့ပုံကို၅ပါးပေါ့ဗျာဘယ်နှပါလဲ၅ပါးအဲ၅ပါးမကပါဘူး6ပါးရှင်သာရိပုတ္တရာရှင်မကိစီရှင်ပုံနာရှင်မာပုံနာလို့လည်းခေါ်တယ်ဒီပုံနာဓမ္မဂရိကဣရေရရတဲ့ပုံနာရှင်အာနန္ဒရဲ့ဆရာရှင်ကုမာရကတ္တပသူကတော့ဆန်းဆန်းကြဲကြဲဥပမာဥပမေယရင်းဟောနိုင်တာ ၄ပါးရှိပါပြီတော့ရှင်အနန္ဒာပြီးတော့ရှင်မာကုဋ္ဌိကာအလုံးပညာနဲ့ပတ်သက်ပြီးတော့ပညာကြီးတဲ့ပုဂ္ဂိုလ်ပေါ့ပညာအားကောင်းတဲ့ပုဂ္ဂိုလ်ပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဒီသာနာသမိုင်းမှာ6ပါးရှိတယ်လို့မှတ်ထားပါဗျအဲဒီ6ပါးထဲမှာရှင်အနန္ဒာပါတော့ပါတဲ့အတွက်သူကဒီပရိသသမုပ္ပါတရားတွေကိုဝေကူစွာသိနိုင်တယ် ဒီပရိစ္ဆေသမုပ္ပါဒ်နဲ့ပတ်သက်ပြီးတော့ခွန်ကြီးတို့စာမီမှာတကပြန်ပြောတာပါလဲဆိုပရိစ္ဆေသမုပ္ပါဒ်တရားတွေကနည်းနည်းချင်း၄ပါးနဲ့ပြည့်စုံတယ်ဆိုတကပြန်ဖွင့်ထားပါနံပါတ်1ပရိစ္ဆေသမုပ္ပါဒ်တရားတော့နည်းနည်းချင်းဆိုတာပါလဲဆိုတော့အထကံမီတာပေါ့ဗျာအကျိုးသဘောလိုအဖြစ်နည်းနည်းချင်းသူကအကြောင်းအကျိုးတွေဟောထားတာပေါ့ ဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ပြောတယ်ပေါ့သင်္ခါရစာရဲ့အကျိုးတရားတွေအဲ့ဒီမှာတွေလေဘုန်းကြီးတို့ဒါကြောင့်ဆဆချင်းပြောတာနောက်ပိုင်းရောက်မှတရားတွေချုပ်ပြောအဲ့ဒီမှာသင်္ခါရတွေကပုံညာပြီးသင်္ခါရကုသိုလ်သင်္ခါရရူပနဲ့ကာမစရာကုသိုလ်နဲ့ရူပကုသိုလ်တွေပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအကုသိုလ်တရားတွေအာနိစာပြီးသင်္ခါရဒါအရူပကုသိုလ်ဒီကုသိုလ်ကံတွေအကြောင်းနေရတဲ့ဒီကုသိုလ်ကံတွေပေါ့လေဒီကုသိုလ်ကံတွေက မသိလို့ပြုတ်လုပ်တယ်ဆိုမသိလို့ပြုတ်လုပ်ခြင်းကြောင့်ရလာတဲ့အကျိုးတွေပဲမသိခြင်းကြောင့်ရလာတဲ့အကျိုးတွေပဲအဲ့ဒီအကျိုးတွေကလည်းတော်တော်သိရခက်တယ်ဒါဘုရားသင်ပေးထားလို့ဟောထားလို့ဘုန်းကြီးတို့လည်းပြောနိုင်တော့ဒါဒါလို့ဒီလို့ဒီဟာတွေကအကုသိုလ်ပဲဒါတွေကကုသိုလ်ပဲဒီကုသိုလ်ရူပကုသိုလ်ဒီကုသိုလ်အရူပကုသိုလ်ပဲဒီကုသိုလ်တော့ကာမဝဒရာကုသိုလ်ပဲဒါတွေလည်းအတိခက်တယ်နော်သင်္ခါရအကျိုးတရားတွေဟာ ဝိဇ္ဇာတရားကြောင့်ဖြစ်တဲ့နေရာမှာဒီအကျိုးတရားတွေကတော်တော်သိခက်တယ်နော်။ဘာကြောင့်မို့လဲဆိုလူတွေကဒီယုံနံတရားတွေရလာတာကိုဆင်းရဲလို့မမြင်ဘဲနဲ့ချမ်းသာတယ်ကောင်းတယ်လို့ထင်တာဒီလိုထင်တာကအဝိဇ္ဇာပဲနော်ဒီလိုချမ်းသာလို့ထင်နေတဲ့အဝိဇ္ဇာကိုမသိဘူးပေါ့ဗျာချမ်းသာထင်တော့ပါပြီလေဒီကံတွေလောက်ကြတော့ပေါ့ပြုလုပ်တဲ့ခါကျဒီအကျိုးသင်္ခါရတွေဖြစ်လာတာနော် ဒါတွေကိုလည်းအကျိုးသင်္ခါရအနေနဲ့မသိဘူးချမ်းသာအောင်ပဲဖွင့်ပြငါပဲပြုလုပ်နေတယ်ဘယ်သူပဲပြုလုပ်နေတယ်ဒီလိုပဲထင်ကြတော့တကယ်တမ်းကျတော့ဒီကုသကံအကုသကံဆိုတဲ့သင်္ခါရအကျိုးတရားတွေဘယ်သူကြောင့်ဖြစ်လဲဝိဇ္ဇာကြောင့်ဖြစ်တာပဲအဲ့ဒီအကျိုးသဘောတရားတွေကိုအမှန်တိုင်းသိဖို့ရခက်တယ်နော်ဒါကဘုန်းကြီးတို့ကဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏတကူချင်းသင်နေလို့ဒီတိုင်းချပြရင်ဘလို့မှမသိနိုင် ဒီကြောင့်ကြောင့်ဒီကျိုးတွေဖြစ်ဒီကြောင့်ဒီကျိုးတွေဖြစ်တယ်ဆိုတော့ဒါတဆိုင်မမဒီပိဿသမုပ္ပါတရားတွေနားနေမယ်ပိဿသမုပ္ပါဇာတ်တွေကြည်ပြောနေမယ်ဆိုရင်လွယ်ကောင်းလွယ်တာပေါ့တကယ်တော့ဒါလည်းစာသေးသိကြဉာဏ်နဲ့သိလားဆိုဒါလည်းအသိခက်တာအဲတော့အကျိုးသဘောနေနေတဲ့နက်နဲတဲ့အတွက်အသိခက်တယ်လို့ဒါမျိုးမှတ်တော့ဘောဝဆိုပို့ဆိုးသေးပြောဘောဝတဲ့မှာပရိသန်နေစေပရိသန်နေဝิญဉ်ဖြစ်တယ်ကဲဘောဝတဲ့ဖြစ်လာတယ်ပရိသန်နေစိတ်ပဲ လူဘဝဆိုလူဘဝပရိသဏိစိတ်ဖြစ်လာတာသင်္ခါရပစ္စဝိညာဏဒီကံနေပြုခဲ့လို့ဒီဘဝသစ်ဖြစ်လာတယ်အဲ့ဒါပို့ပြီးတော့ခက်သေးတယ်နော်ဘဝအောင်ကကုသကံအကုသကံတွေကြောင့်မို့ဒီပရိသဏိစိတ်ဝိညာဉ်တွေဖြစ်ခဲ့တယ်ဘို့သိခတ်သွားတယ်နော်အဲ့ဒါအထခံမိရတာအကျိုးသဘောတရားတွေလည်းပရိစ္ဆသမုပ္ပါအကျိုးသဘောတရားတွေလည်းခက်ခဲတယ်ဒါကိုပြောတော့အကျိုးသဘောတရားခက်ခဲတယ်လို့ အကြောင်းသဘောတရားလည်းခက်ခဲတာပဲဒါဘုန်းကြီးတို့ဒီမှာသိနေလို့အထိုက်ပြောင်နားလေတာမသိမဲနဲ့နေတော်တော်ခက်တယ်သင်္ခါရအကျိုးတရားတွေဟာဒီအဝိဇ္ဇာအကြောင်းတရားကြောင့်ဖြစ်တယ်မသိလို့ဖြစ်တယ်ဆိုတော့တော်တော်အတိရခက်တာဘာဖြစ်လို့လူတွေကအဲ့လိုဘယ်သူမှမသိဘူးလေဟုတ်လားမသိတယ်ပြင်တချို့ဆိုဘယ်လိုထင်တာလူဖြစ်လာတာဖန်ဆင်းလို့ဖြစ်လာတာအာတချို့ကလည်းသူ့လိုလိုဖြစ်လာတာဒီလိုထင်တာ တကယ်တမ်းကျတော့မသိမှုကြောင့်မို့ဖြစ်ခဲ့ကြတော့ဗောဗျာနားမလည်မှု အမှန်မသိမှုအမှန်မသိတဲ့အခါကျတော့ဝိဇ္ဇာဗောအဝိဇ္ဇာကြောင့်မို့ဒီအကျိုးတရားတွေဖြစ်လာတာဒါကြောင့်မို့အကြောင်းတရားတွေသိဖို့ဆိုတာလည်းတော်တော်ခက်တယ်အဲတော့တရားထုတ်တဲ့အခါကျရင်ဘုန်းကြီးတို့ကဉာဏ်လေးတွေတမာရီလေးတွေအားကောင်းလာပရမယုံနာကွဲပြောင်းသင်ပေးရတယ်ဒုတိယကြောင်းကျိုးတဘာဝလေးမြင်အောင်သိသင်ရတယ် မလန်းနေဆိုညာလန်းနေပဲလန်းနေတကြုံမှတယ်ကြွတယ်ချတယ်ကြွတယ်လန်းနေကြိုက်တယ်လို့မှတ်ပါပထမတော့သဘာဝမြောင်မှတယ်ညာလန်းလန်းပဲလန်းလန်းသဘာဝမြောင်မှသဘာဝဆိုတာကဒီမှာဝါယောဒသဘာဝပေါ့လှမ်းနေဆိုတာကဝါယောဒသဘာဝကြောင့်လှမ်းတာတွန့်ပြီလေဖြတ်သွားရင်ခဲလှမ်းညင်တဲ့စိတ်ပရမဖြစ်တယ်လှမ်းညင်တဲ့စိတ်ကြောင့်မို့ဝါယောဒကတွန့်ပေးလိုက်တာ ဒါလှန့်သွားတာပဲတကယ်လို့ဘုန်းကြီးကလေဖြတ်သွားပြီဆိုလို့ရှိရင်လှန့်ညင်တဲ့စိတ်ဘလောက်ရှိလို့နေခြေောက်ကြမလှန့်တော့ဒီလက်ကြီးလက်လှုပ်ရှားခြင်းတဲ့စိတ်ဘလောက်ရှိလို့နေလေဖြတ်သွားလှုပ်လို့မရအဲဝါယောတိုက်သဘောကထင်ရှားတယ်အဲ့ဒီသဘောကိုမြင်အောင်ကြည့်ရပထမတော့သဘောလောက်တည်းမြင်အောင်ကြည့်ပေါ့ဗျာအကြောင်းကျုံမသိခြင်းတွန်းလိုက်တယ်တွန်းကန်တဲ့သဘောအဲ့လိုပေါ့ဝါယောဒသဘောတော့ဘယ်တော့မှတခုတည်းမဖြစ်ဘူးသူနဲ့တွဲပြအနည်းဆုံးတစ်ခုလောက်တော့သိအောင်ကြည့်ရတယ် တွန်းကန်တဲ့သဘောလောက်တောင်းသွားတဲ့သဘောလောက်နော်ထောက်ကန်နိုင်တဲ့သဘောလောက်ဒါလောက်တော့သိအောင်ကြည့်ဒီဝါရုံကဘာလို့ဖြစ်လဲစိတ်ကြောင့်ဖြစ်တာပေါ့လမ်းညင်တဲ့စိတ်ကြောင့်ပြောကျင်တဲ့စိတ်ကြောင့်ကိုယ်ကျင်တဲ့စိတ်ကြောင့်စိတ်ကြောင့်ဖြစ်တာဒီအကြောင်းလေးတွေကိုလည်းမြင်အောင်ရှုရဘုန်းကြီးတို့နောက်ပိုင်းကျဘယ်လိုသင်ရလဲဆိုဟေးခြေတော်မှာစိတ်မကပ်ဘူးဆိုရင်လမ်းတာစိတ်မကပ်ဘူးဆိုလမ်းညင်တဲ့စိတ်တွေသိပြီးမှမှတ်ကြည့်လိုက်လမ်းညင်တဲ့စိတ်ကိုတပူးကကိုမှတ်ရှာမလို့အတိလေးကပြီးလမ်းညင်တဲ့စိတ်တွေပေါ်လာတယ် တွန်းတဲ့သဘောလေးမှတ်ချင်မှပေါ့တွန်းကန်တဲ့သဘောလေးနှံ့ညင်တဲ့စိတ်လေးသိအောင်လို့ညာဘက်ကလိုင်းလည်းညာဘက်ကနှံ့ညင်တဲ့စိတ်လေးပေါ်လာမယ်ဒါလေးသိအောင်ပါဒီဒီနေ့တော့ပြောပြပါသေးဝင်လေထွက်လေလည်းဒီတိုင်းပဲရှူကျင်တဲ့စိတ်ကြောင့်ရှူတာရှူကျင်တဲ့စိတ်တွေအတိတ်ကပ်ပြီးတော့ဝင်လေထွက်လေဝင်လေထွက်လေမှတ်ကြည့်လိုက်ကတ်တယ်ဘုန်းကြီးတို့လည်းတခါလေးလည်းမကတ်လို့အဲ့ဒီနေ့တုံးတယ်အဲ့လိုလေးရှူကျင်တဲ့စိတ်တွေအတိတ်ကပ်ပြီးရှူကျင်တယ်ကတ်သွားလိုက်မယ် ထွက်ချင်တဲ့စိတ်ကတော့မမိဘူးဗျမြန်လို့အကြည့်တော့ရှူချင်တဲ့စိတ်တော့ပဲမိတယ်အဲ့လိုလည်းမှတ်ကြည့်ပေါ့နော်မျိုးစုံမှတ်ကြည့်အဲဆိုလိုတာကတော့ဘာလဲဆိုရင်အကြောင်းတရားလည်းသိဖို့ခက်တယ်ခုဘုန်းကြီးတရားဟောတယ်ဟောချင်တဲ့စိတ်ကြောင့်ဟောတာနာကျင်တရားနာတယ်တရားသင်တယ်နာကျင်တဲ့စိတ်လေးလာကျင်တဲ့စိတ်ကြောင့်လေးလာတာလေးလာကျင်တဲ့စိတ်မရှိလားကိုမလားအဲ့ဒီလိုအကြောင်းကျိုးလေးတွေသိအောင်ဖြည်းဖြည်းချင်းသင်ရတော့ ဒီအကြောင်းကလည်းသိဖို့ခက်တယ်ဒါကြောင့်မြတ်စွာဘုရားကဒီဝိဇ္ဇာနေပြီးတော့သရမဏတန်ဟောတဲ့အခါမှာနော်အကြောင်းကျိုးအကြောင်းကျိုးဒါတွေပဲဟောတာပဲဒါတွေဟောတဲ့အခါမှာဒီအကြောင်းအနေနဲ့လဲသိဖို့ခက်တာပဲနော်အဲအကြောင်းအနေနဲ့သိဖို့ခက်တာဓမ္မကံမီတာလို့ဓမ္မကံမီတာတာလို့ခေါ်တယ်ပြီးတော့ကြာကံမီတာတာတစ်ခုကဘာလဲဆို ဟောထားတဲ့ဒေသနာလိုကလည်းနက်နဲတယ်ဒီတရားဟောတဲ့ကံမှာအနုလိုဟောတာရှိတယ်ဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏအနုလိုပရိလုံဆိုပြောင်းမြန်ပေါ့ဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်ဒီလိုပြောင်းမြန်ပြန်ဟောတခါတလေအစအနေအဆုံးအဆုံးအနေစဟောဘုန်းကြီးတို့ဒီဆတ်စကတုတ်တာလည်းကြတော့သလိုင်းတာဖြစ်တဲ့ဖတ်တော်ပေါ့အဲ့ဒီအနေစဟောသွားတဲ့သဘောပဲဒါတော့ကြောပါဝိညာဉ်6ပါး ပေါင်းဆိုရင်ဒေါ်လာနဲ့အာယုံပေါင်းဆိုရင်ကြောင့်ဝိညာဉ်ဖြစ်တယ်။သာလာနာပိစာဖတ်တော့ဖတ်တာပိစာဝိညာဝိညာပိစာတဏ္ဍာအဲတဏ္ဍာပိစာဥပါဒါဝိညာပိစာတဏ္ဍာဒါပဲဟောသွားတာဘယ်ကောင်ဖြတ်ဟောသွားတာအဲတော့တရားတွေဟောတဲ့အခါမှာတစ်ခါတလေအလေကောင်းတွေဆုံးဟောတယ်အလေကောင်းတွေစောက်ပြန်ဟောတယ်အဲ့လိုမျိုးတွေတရားတွေမျိုးမျိုးဟောတာအဲ့လိုဟောဖို့ သိဖို့နားလည်ဖို့ဆိုအင်မတန်ခက်ခဲတယ်ဒါကိုဒေသနာကံမိရတာလို့ခေါ်တယ်ဘုရားဟောတရားတွေကဟောတွေကနက်နဲတယ်လေးလာမှသိတယ်မလေးလာမသိဘူးနောက်တစ်ခုကကျတော့ဒီလေးလာရုံနဲ့လည်းမပြီးဘူးကြင့်ကြံမှဝိဇ္ဇာကြောင့်သင်္ခါရပြည့်တယ်သင်္ခါရကြောင့်ဒီကံဒီကြောင့်ကိုဘဝဘဝတွေမှာပရိသန်နေနေရတဲ့ကိုယ်ပိုင်ဉာဏ်နဲ့သိဖို့ရည်ကြီးတယ်ကိုယ်ပိုင်ဉာဏ်နဲ့သိတာကိုပရိဝေဒကံမိရတာခေါ်တယ် ဘုန်းကြီးတို့အခုလေးလာရုံနဲ့မပြီးဘူးเนาะဒီဟာတွေကို တကယ်ဉာဏ်နဲ့ကြောင်းကျိုးမြင်အောင်ချစ်ကြအထုပ်ကိုရေးကြည့်တယ်ပထမတော့ဒီလိုပဲလေးလာမှသင်ယူရမှာဘုန်းကြီးတို့လည်းလေးလာနေတယ်သင်ယူနေတယ်သင်ပေးနေတယ်ပြီးတော့ဒါတွေကိုကိုယ်တိုင်ဉာဏ်နဲ့မြင်အောင်အထုပ်ရမှာအဲ့လိုဉာဏ်နဲ့မြင်သွားပြီကိုယ်ပိုင်ဉာဏ်နဲ့မြင်သွားပြီကိုယ်ပိုင်ဉာဏ်နဲ့ကြောင်းကျိုးနားလည်သဘောပေါက်ပြီဆိုရင်ဒါပရိဝေဒဂံမီရဒါလို့ခေါ်တယ်နော် ပရိစ္ဆသမုပ္ပါယနဲ့နဲမှု၄မျိုးပြန်ချုပ်ပြပါမယ်နံပါတ်၁ကအကျိုးသဘောကိုသိဖို့နဲ့နဲတယ်ပါဠိလိုပြန်အထခံမိရတာအကြောင်းသဘောကိုကိုယ်ပိုင်ဉာဏ်မှုကိုယ်ပိုင်ဉာဏ်နဲ့သိဖို့နဲ့နဲတယ်ဒါဟာဓမ္မခံမိရတာဟောထားတဲ့ပရိစ္ဆသမုပ္ပါတရားဟောနီးအနုလုံဟောပရိလုံဟောအလေကောင်းနဲ့ဖြောက်ဟောမယ်အလေကောင်းနဲ့ဆုံးဟောမယ်အလေကောင်းနဲ့စာဟောမယ်ဒီလိုဟောဖို့ဟောနီးတွေကလည်းနဲ့နဲ့ သုတ်အလိုက်ပေါ့ဒါတွေလေ့လာမှသိနိုင်ဒါကြတော့ဒေသနာကံမီရတာခေါ်တယ်အဲ့ဒီဒေသနာဟောထားတဲ့တရားတွေကိုတကယ်ကြင့်ကြံလို့ကိုယ်ပိုင်ဉာဏ်နဲ့သိသွားတာမျိုးကိုပရိဝေဒကံမီရတာလို့ခေါ်ပါတယ်အဲ့လိုသိအောင်ဘုန်းကြီးတို့ဟောတာသိအောင်ကြင့်ရမှာပေါ့နော်ရှင်အနန္ဒကြဒီနည်းနည်းချင်း၄မျိုးလုံးသူအသိနေတယ် အဲ့လိုသိနေတဲ့အတွက်ရှင်အနန္ဒာဒီပြိဿသမုပ္ပါတရားတွေဟာလွယ်ကူနေတယ်ဒါကြောင့်ဘုရားအနန္ဒာတဲ့သင်ဟာဉာဏ်ပညာကြီးတယ်ထက်တယ်ဒါကြောင့်မသင်ဟာနည်းနည်းတဲ့ပြိဿသမုပ္ပါတရားတွေသင်မှာလွယ်ကူသလိုဖြစ်နေတာအခြားသူတွေမှာတော့သင်လိုလွယ်ကူလိမ့်မယ်မထင်ပါနဲ့အဲ့ဒီရွယ်ချက်နဲ့ရှင်အနန္ဒာကိုချီးမြှောက်လို့တဲ့သဘောနဲ့မာဟေဝံအာနန္ဒအဝါစမာဟေဝံအာနန္ဒဝ အနန္တပရိစ္ဆသမုပ္ပါဒရားတွေဒီရောက်တဲ့လွယ်ကူတဲ့ထင်ရှားတယ်ဒီလောက်ဒီလိုမပြောပါနဲ့လို့ဒီလိုမိတ်လာပါဗျာဒီနေ့6နိုင်ထိုးသွားဒီနေ့ဒီလောက်နဲ့တော့ကြောင်းဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုဈာနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။